ဒီနေ့ဘုန်းတို့ကမ္မဒါနာရေးပတ်တာမှာဒီပဒနာတရားပွားများအထုပ်ကြတဲ့ယောဂီတွေများယောဂီတို့တွေများအတွေ့တရားဟောဖို့နော်သစ္စာပြ45ပါးဘလုံးဟောတဲ့တရားတွေတော့အများကြီးပေါ့နော်ဟောတဲ့တရားမှာမကောင်းလို့ရတယ်ဒီရွေးချယ်ပြီးတော့ဒီဘက်အခါဟောတာနော်ဒီဘက်အခါအဲတုတ်တန်တွေဟောတော့လေတုတ်တန်တွေမှာတော့ကျောင်းရည်တွေအများကြီးရှိတယ်ဒီနေ့တုတ်တန်မဟောဘဲနဲ့ဘုံလိုရင်းကြီးပွားတယ် လူရင်းပွားလေးတွေပဲနည်းနည်းပုံယူပြီးတော့ပြောပါမယ်။သဘောလို့လူတိုင်းလိုဖြစ်လာကြတော့ဒီလိုစီဝိုင်းလို့တော့စီဝိုင်းကြီးအောင်မြင်နေတာပေါ့နော်။ဘလို့အောင်မြင်လို့မလဲ။စီဝိုင်းကိုလုပ်ပြီးဆိုရင်ရောင်းရောင်းတော့အယောင်းဝဲလုပ်လို့ဆောက်လို့ရေးပဲလုပ်လို့နော်။မြင်ကြီးရာတရားဝန်ဝန်တန်းပေါ့နော်။ဒါစီဝိုင်းလို့ကြရတယ်ဘာဖြစ်လဲစီဝိုင်းမှာလူတိုင်းအောင်အောင်မြင်ရတာပဲ။နောက်ဆုံးမှာပဲအောင်မြင်တာနဲ့အောင်မြင်တာနဲ့ပဲ ကွာတာပဲလူတိုင်းကတော့တိုက်ဆောက်ချင်တာပဲကားသိချင်တာပဲမီလီယံနာဘီလီယံနာပြည့်ချင်တာချမ်းသာချင်တာကိုမိသားစုနဲ့ကိုပြောပြချင်းချင်းနေချင်တာဒါလူတိုင်းအိမ်မက်ပါပဲနော်ချမ်းသာတဲ့အများစုပေါ့နော်အဲဒီတော့လည်းတရားတော်တော်လည်းပဲတရားလာလို့ဆိုတရားဆိုတာရရှိကြတာပဲတရားကိုဘလောက်ပဲအလုပ်ဘလောက်ပဲရရပြီးလာအလုပ်အလုပ်ကိုရရရရရရရရလာရရပြီးကိုအလုပ်ရတယ်အောင်မြင်ရရတယ် ဒါအောင်မြင်ရင်တော့လိုအောင်မြင်အားထုတ်မလဲတဲ့နော်ချိုးရတယ်ရိုးရိုးလေးပါပဲဒါပေမဲ့ဒီလိုကိုယ်လိုက်နိုင်တဲ့ဘုရားလေးခက်တာပေါ့နော်ရသော်ဘုရားရဲ့ဒီပေးတဲ့ဒီတရားမျိုးရိုးရိုးလေးပဲဒါပေမဲ့အဲ့ဒီရိုးရိုးလေးကလည်းပဲတော်တော်ကိုဆန်းဆန်းဖြစ်ပြီးလိုက်နိုင်တာကိုခက်တာကီးကီးပွားတယ်နော်ကီးပွားမှာဘုရားဒီနေ့ပြောရမယ်ဆိုရင်တရားမအောင်မြင်ရင်ကီးပွားဆိုတာရှိပါတယ်ဒါတော်တော်လေးပဲမြတ်စွာဘုရားကအလုပ်ပေးတရားဟောတိုင်းမှာဒီကီးပွားရဲ့မြဲတဲ့ပြောတာ အဲဒီဘုံမြတ်စွာဘုရားကအလုပ်ပေးတရားဟောတဲ့နေရာမှာအကုန်လုံးနောက်ဒီတိုင်းမှာသင်္ကြန်မှုဆိုရင်သာသမှုတဲ့ပုဂ္ဂိုလ်များမှာဆိုရင်ခဏခဏတွေ့ရတာပဲအိန္ဒိယသူဂုတ်တရွာတာတဲ့အိန္ဒိယသူဂုတ်တရွာတာဆိုတာအိန္ဒိယကိုစောင့်ထရမှာတဲ့အိန္ဒိယစောင့်ထရမှာနော်သက္ခုမျက်စိနာနှာခေါင်းလျှာကိုယ်စိတ်ကိုနော်အဲ့ဒီအိန္ဒိယကိုစောင့်ထရမှာအိန္ဒိယသူဂုတ်တရွာတာ နောက်တော့ဘောဇနေမတ်တင်ထုတာတဲ့အစားအစာမှာအတိုင်းရှိနေစားရမှာအတိုင်းရှိတယ်ဘုလိုတော့ဘောဇနေမတ်တင်ထုတာတဲ့အစားအစာမှာအတိုင်းရှိနေစားရမှာအဲ့တော့ဇာကရိယာတိယုတ်တော်တဲ့ဇာကရိယာတိယုတ်တာလုံးဝဝိရနဲ့ပြည့်စုံတဲ့ကြိုးစားအားထုတ်ရမယ်တဲ့တရားထုတ်တာကြီးပွားတယ်နော်ဒါဘုန်းတော်ယောဂီများတရားထုတ်တဲ့ကမအောင်မြင်ခြင်းကြီးပွားတယ်နော် ဣန္ဒီသုဗုဒ္ဓကာရာတဲ့ဣန္ဒီနော်ဣန္ဒီလုံခြုံရမယ်တဲ့နော်ဣန္ဒီလုံခြုံရမယ်နောက်တော့ဣန္ဒီလုံခြုံပြီးတော့ကဘောဓိမတ်တေညုတ်တာတဲ့နော်ဘောဓိမတ်တေညုတ်တာဆိုတာအစာအစာမှာအတိုင်းအတာနဲ့စားရမှာတဲ့နော်အတိုင်းရှင်နဲ့စားရမှာနောက်တော့ဒါလေးရန်တရုတ်တော်တဲ့ အဲ့ဒါဘုရားလောလဝိရိယနဲ့ယူသားအားထုတ်ရမှာတဲ့ဒါအဲ့တော့ဒါယူသားအားထုတ်ပုံမရကလွဲဆိုတာဘုရားပါလေလွဲပေါ့ဒါယူသားအားထုတ်တဲ့အားထုတ်ရမယ့်အချက်ပေါ့နော်ဒါကဘယ်လိုမိမိတို့ကလောလဝိရိယနဲ့အားထုတ်ရမှာလေထာမပါထာမပါအကုသလနာဓမ္မနာပါဏာယကုသလနာဓမ္မနာဥပဒံပရာယအကုသိုလ်တရားတွေပယ်ဖို့အတွက်ကုသိုလ်တရားတွေပြည့်စုံတဲ့ဖို့အတွက်ထာမပါ ဒုဏဝိရိယကြီးကြီးထားထာမပါနော်ထာမပါအင်းအားနဲ့ပြည့်စုံမှာပါဒုဏဝိရိယနဲ့ပြည့်စုံမှာပါဌာနပရကမောဌာနပရကမမြဲမြံသောလုံးလားဌာနပရကမဆိုမြဲမြံတဲ့ဆိုတာကတော့ဒီလိုလုံးလုံးပဲဆိုတော့ဆွေဆွေမြဲမြဲပေါ့ဘုန်းတော်ဌာနမြဲတဲ့ကောင်ဌာနပရကမဆွေဆွေမြဲမြဲပရကမဆိုကျူတာအရုပ်ပေါ့ဆွေဆွေမြဲမြဲဆွေဆွေမြဲမြဲဆိုတာဟောပေါ်ဒီပေါ်သာမဟုတ်ဘူးပေါ့ ရာဝချက်မဟုတ်ဘူးဆွဆွမြဲမြဲသိချာအထုတ်တာအာနေကိတဒူရောအာနေကိတဒူရဒူရမလားမမိကြိုးစားနေတဲ့ဒုလဝိရိယအာနေကိတမရဘူးမနာဘူးတဲ့ကွာဟောတာမရဘူးမနာပါနဲ့အထုတ်တာတဲ့ဒါဘုံတို့တရားမှာအောင်မြင်ရတာကြီးပွားနေတယ်ဒီပါဠိစာပေထဲမှာလိုက်ပြီးတော့ဖိုက်ကြည့်ပါဠိစာပေတက်လို့ကျင်လက်သွားပြန်ဒါတွေပဲတက်ကလည်းပြောလာတယ် ဒါတွေပဲကျန်တဲ့ဇာကြောင်းတော့ပွာတာပေါ့လေဒါပေမဲ့လို့ဒီတရားအထုမဲ့ဒီကြီးတွေမှာဒါတွေပဲပြောတာအိန္ဒိသုဗုဒ္ဓဒွါရဟောစဉ်မတ္တညုဒ္ဓဇာဝေယံမြို့တော်အိန္ဒိသုဗုဒ္ဓဒွါရမှာတော့ချက်ပြောတာဘယ်တော့မှချက်တာဘယ်မှာအဓိကလည်းသလုံးဝတာပဲဟောစဉ်မတ္တညုဒ္ဓတဲ့အဲ့တော့ဒီဇာဝေယံမြို့တာတဲ့ဒါပဲအထုမှာတဲ့အဲဒီလိုအားလို့ရှိရင်တော့ဘုရားတရားကပေါင်းမြင်တဲ့အကြောင်းမရှိဘူး အဓိကတော့ဘုန်းတို့ဒီတရားရည်လာတဲ့ခါကျတော့လူတွေဆိုတာတော့ဘာပြောပြောကိုကမွေးလာကြရဘုန်းတော်မျိုးလုံးဆိုတာကိုယ်ကြီးကြည့်ကြတာဟိုဘုန်းကြီးရဲ့ဘဝပါလေစာဝန်ကြီးရဲ့အတွက်တိုင်းသမီးရဲ့အတွက်ကြောင်းသွားတော့လည်းမျိုးလုံးဆိုတာကြည့်ဖို့ဆိုတော့မျိုးလုံးနဲ့ကြည့်ရတာဟိုဘုန်းကြီးကြည့်မှလည်းပဲနောက်ဒီကနေ့ကိုကစသရာဘုန်းကြီးလုပ်ငန်းတွေလည်းလုပ်နေတော့ဘာပြောတော့လုပ်ကြတယ်လည်းကြည့်တော့ထွားတာဟိုကောင်းတော့လည်းကြည့်မောင်းတာ အဲ့တော့ကြည့်တယ်ဆိုတာကတော့သာမန်ပုဂ္ဂိုလ်တို့အတွက်ပေါ့နော်ကြည့်တယ်ဆိုတာကဒါမိမိရဲ့ဘဝအတွက်ပေါ့နော်ကြည့်ရတာနာနာရတဲ့နာနာတော်ဝါရာနော်မိမိတကားလည်းအနန္တဘာလေးလည်းပဲရှုတဲ့ရှုရတာအဲ့တော့လျာတဲ့ဒီစကားလည်းပြောတဲ့ပြောရတာနော်စကားလည်းပြောတဲ့ပြောရတာတို့တွေပေါ့နော်အဲ့တော့အဲ့လိုလုပ်တဲ့စကားတဲ့ကိုယ်တဲ့ခန္ဓာကိုယ်တဲ့ဟောဒါလည်းပဲပါတဲ့နဲ့ပါတာသေစိနာကောင်းလျာ ကိုတဲ့နော်စိတ်စိတ်ကလည်းဘိုးပဲဘိုးဖွင့်လာတဲ့အခါကျတော့သွားရှင်ကသွားပေါ့ပြောနေလို့လည်းတွေ့ရတာဟုတ်အဲဒီလိုဘုန်းတို့ဘဝမှာရှင်းပြခဲ့တဲ့အခါကျတော့တရားတယ်ဆိုတော့ကြောင်းမြင်ဖြစ်သွားပြီဟိုဒီနေ့ဘဝမှာဒီဟိုမိမိဒီနေ့မှာ၄ရောက်တယ်ဆိုရင်တော့ဘယ်လိုလုပ်ပြီးကြားနိုင်ပြီးတော့တရားတယ်ဆိုရောင်းလို့ရမယ်လေဟိုဝယ်နေတဲ့လူချင်းတောင်းအောင် ကိုလိုမာတွေမှာကြည့်ပါဦးဒါလေးကဘလောက်ပေးပေးရပါလဲလို့ခေါ်ရတာဟုတ်ဒေတာသေးတယ်ကွာတခါကွာအင်ဂျင်နီယာတို့ဘာဆရာတို့လည်းဒီလိုပဲကြည့်ရတာလေမကြည့်ရင်ပဲပြစ်မလဲနော်အဲ့တော့တို့ဒီမှာကျောင်းပြဆိုရင်လည်းဒီလိုပဲကျောင်းသားတွေကြည့်လိုက်သင်လိုက်ဒီလိုလုပ်ရတာဟုတ်နော်မကြည့်ရင်မဖြစ်ဘူးလေဒါမျိုးတရားကြတော့ကောင်းမြန်ဖြစ်သွားပြီတဲ့သူကပိုးတရင်ကြည့်တာမဟုတ်တော့ဘူးတရားလုံငန်းလေးတွေဘာလဲမဆိုင်တော့ဘူးမိမိရဲ့ယုံနာပဲကြည့်တော့တာ ။ရောင်းလို့ဒီနေရာမှာမြတ်စွာဘုရားတကယ်ကိုတင်းတင်းကြက်ကြက်ပေါ့နော်။အေဒီသူဗုဒ္ဓဘာသာအေဒီကိုဆောင်းပေးရမှာတရားအောင်မြင်ခြင်းရင်အေဒီကိုဆောင်းပေးရမှာဒီလိုကလေးတော်များရှိ။ဒီလိုကလည်းဒါလေးကြတော့ပါပေါ့။အဲ့ဒါမိဘဘက်ကလည်းဓာတ်ခံလေးနဲ့အားကောင်းလို့ရှိရင်တော့ဓာတ်ခံအားကောင်းနားလည်လို့ရှိရင်တော့ဒီမြတ်စွာဘုရားညွှန်ကြားတဲ့ပုံမှာတော့ဘာလို့လဲနားလည်တော့ဒီဓာတ်ကအားကောင်းလို့ဆိုတာဘောလီဘုံတို့ကရှင်းပြတာပေါ့။ဘုံတွေလည်းစဉ်းစားကြည့်တယ်။နေတဲ့ဘဝမှာကြည့်တယ် နားထောင်နေသွားတယ်လာတယ်ဆိုတာကအစမ်းဖို့တော်လည်းပဲဒီမှာကျတော့ကြည့်ကြည့်ဘုရားသမားကြီးရဟိုကြည်လာဒီကြည်လာဟိုလူနဲ့စကားပြောလိုက်ဒီလူနဲ့စကားပြောလိုက်ဟိုကနားထောင်လိုက်ဒါနားထောင်လိုက်အဲဝိသိကနားထောင်ဆိုတော့အကားရဲမိုင်းမိုင်းဖတ်တဲ့အခြေအေးသူမရိုက်ပေါ့ဘုရားမြန်မာနိုင်ငံမှာပေါ့နော်တရားကြီးတော့ခေတ်စားရေးကြီးတယ်မှာခொနည်းပဲလို့ဆယ်ရက်ပဲလို့သွားပြီးတော့အားလုံးကြတယ်ပေါ့တချို့တရားမှတ်ပြီးတော့တရားမတွေ့တာအဲ့ကြာပဲ ချို့ပေါ့နော်တချို့တရားသွားမှပြီးတော့တရားရတာမတွေ့တာနောက်တော့တရားရတာတော့ပြန်သွားမှကြောက်တာဒါပဲအချက်ကတော့ဒီသူကဒီတရားမလက်ကမကောင်းမှပဲနဲ့ဒါလည်းမလိုက်တာဆိုစိတ်လိုလိုက်ပြီးတော့စားလိုက်တောက်လိုက်ပြောလိုက်ဆိုလိုက်တော့တမာရီတရားမရတော့မရတော့တရားတယ်မရတာမရှိတော့ဘူးယုံနာရဲ့အဖြစ်အပျက်ကိုမတွေ့ဘဲနဲ့ဘလို့ရတာရှိမလို့နော်ယုံနာရဲ့အဖြစ်အပျက်ကိုမတွေ့ဘဲနဲ့ဆိုတော့ဓမ္မပီတိလည်းဘလို့တွေ့မလို့ဒီဓမ္မပီတိမတွေ့ဘူးဆိုရင်တော့တရားရည်တာလည်း ပြဿနာကြားမယ်ဆိုကြောက်သွားနေတာတဲ့နော်တရားရည်သက်သွားဘူးလုံးလေးငါသွားလိုက်တာအေးရသောသောသားစားရအမှန်နဲ့စားတယ်အကျဉ်းကြလိုက်တာအေးရသောသောသားအရင်ညကြောင်လည်းပဲကာရကိုယ်နိုင်ဘောမှာအိတ်ချလိုက်တာဒါပေမဲ့ကိုယ်နိုင်ဘောမှာအေးရဝင်ရတာစားရတယ်ဒါပဂရိတ္တသာရှင်းကြလိုက်တာဒီရိတ်တာတော့ကြောက်ပါတော့ဒီကျော်ရိတ်တာတော့သွားမှာကြောက်ပါဘာလို့လဲဆိုတော့ကိုကသောသောတော်သက်တာတရားလည်းကောင်းမရှိဘူး တရားမဲ့ခါကြောင့်လည်းပဲဉာဏ်ကောင်းကောင်းမရှိတော့တရားကိုလုံမနိုင်သူစကားတွေတော့ဖွာပြောတော့ဒီကျေးဇူးတရားကြောင့်လည်းပဲကျေးဇူးလည်းမျိုးမျိုးကိုကျေးဇူးတရားကြောင့်လည်းပဲကံဟိုယောဂီတရားကိုလည်းကံနဲ့မထားနိုင်တော့သူ့ပေါင်းတာတော့ဘောကြီးမှာတော့ပြောချင်တယ်ပြောကြတော့ချင်တယ်တော့ကြပေါ့ပြောချင်တယ်ပြောတော့ချင်တယ်တော့လိုက်တော့ဒါလည်းပြောတော့မှဘလို့ရမလို့မလို့မလို့ဘူးလေနော်မလို့မလို့ဘူးအဲဒီအဲ့လိုပြောချင်တယ်ပြောတော့ချင်တယ်တော့ရင်ဒါပါသွားရင်သိတယ်ခေါ်လိုက်တာအာရုံပတ်ကလည်းမတည့် ပဋိရေပြောရင်လည်းလိုက်ရှာတယ်ကျွန်တော်ကိုယ်မြင်တော့ဟိုလိုလည်းဒါလည်းတရားပိုက်တဲ့ပုဂ္ဂိုလ်များလည်းပြေးရတော့နော်ပြေးရတော့ဒါကိုယ်လည်းအမှတ်မတည့်တော့ဒါလည်းပြောနေတာလူရှာတာနော်ဒါလည်းအဲကြောင့်လို့ဒီသစ္စာပြတင်းတင်းကြပ်ကြပ်ပါနော်အိန္ဒိတုဗုဒ္ဓဘာသာအိန္ဒိတုဗုဒ္ဓဘာသာအိန္ဒိကိုဆောင်ပေးရမယ်နော်ဟိုတည်းကဘုန်းကြီးတို့ပြောပါတယ်ရှင်မတရားတော်မှတ်တော်လေးရှင်ရတော့တရားမှတ်တယ်ဆိုတာကမိမိတမာရီအလုံးလို့ယုံကြည်သွားတဲ့အတွက်ကြောင့်မလို့တရား မှတ်ဖို့သွားကြရတာသိသေးဘူးကောင်းတာဖောက်ပေးမယ်လို့ဆုံးဖြတ်သွားတာကိုရှင်မြတ်တရားရည်ရတော့အလုပ်ပေးတရားနာပြီးရကိုဘယ်မှမကြည့်ပြတော့တမဏန်းတရားလည်းတစ်ခါမှမမကြည့်ဖြူလာမဲလာသူတစ်ခါမှမမကြည့်ပရမတ္တတရားသာအရုပ်ရနေပြီးတော့တရားပြီးသွားတဲ့နေရာကိုရှင်မြတ်ရဲ့တမဏန်းတရားပဲဖြူလာမောလာလည်းကိုတော့မောမကြည့်ဘူးနော်မောမကြည့်ဘူးသို့သူပဲဒီတန်ခါတော်တွေလာပြီးတရားဟောတဲ့အခါမှာလည်းဘုံဘုံမောမကြည့်ဘူးသူတို့ရဲ့ သူတို့ရဲ့ယောဂီပေါ့လေတရားတွေကဘာဖြစ်ထို့တူရဲ့ဆွမ်းရပါတဲ့ကောင်တွေကဘုံဘုံကိုထိုင်တဲ့နေရာမှာအပကျန်တဲ့နေရာတွေကျန်တဲ့နေရာတွေပေါ့နော်ကျန်တဲ့ဘယ်လိုမျိုးဘယ်လိုထိုင်လဲပေါ့လည်းမရှိဘူးဓမ္မယုံမှာပေါ့လေသူများကဘယ်လိုထိုင်တာပေါ့ဒီကိုနေတာဘုံဘုံကိုနားမှာထိုင်နေလို့တော့မရှိဘူးဟိုသူများတွေဘယ်လိုထိုင်တာဘယ်လိုပြောပါလဲလို့ပေါ့ဒီကိုနေတာကကိုနားမှာဘေးနားမှာထိုင်တဲ့ပုံကတော့ဘုံဘယ်လိုမှမရှိဘူးရှီရနာမကြည့်ဘူးကဟိုထားလေးချက်မှတ်ကလေးနဲ့ထားတယ် နော်တတိလေးနဲ့ထားတယ်ပတ်လေးနဲ့ထားတယ်အင်သာတော့လည်းပတ်လေးနဲ့သွားတယ်တတိလေးနဲ့သွားတယ်ကြည့်ပြပေါ့ပုံပြီးဒီတော့မရပဲကြည့်ပြတယ်အဲ့ဒါကအဲ့လိုအဲ့လိုမှတော့လေအဲ့လိုလုပ်ခဲ့တာကိုယ်ပိုင်ဘလောက်အကျိုးများသွားတယ်လို့တော့ပေါ့ဟိုအဲ့လိုမှတော့တိုင်းတာတော့မသိဘူးပေါ့ဘာလို့ဟိုတရားပတ်တယ်ဆိုတာဒီလိုတော့မလို့ပုံပုံတော့ယုံကြည်ပြီးတော့ပေါ့တတိသမားကြီးရဖို့ဆိုတော့မျိုးလုံးကိုဒီတော့လည်းကြည့်ရမယ်ဒီမှာလည်းစကားမပြောရဘူးကောင်းပါမယ်ပြင်မသွားရဘူးယုံမသွားရဘူး ရှင်များတော့နော်ရှင်များတို့လည်းလက်ပါမယ်လို့ပြန်ဖိုက်တယ်လို့ကြားမှလည်းဒီမတော်ဘူးနော်ဘာမှလည်းယုံနေတော့ဒီလိုလည်းမခိုင်းဘူးပါဘူးအဲ့ဒါနဲ့မပါဘူးဒီဘာမှလည်းဒီယုံနေတော့ဒီလိုလည်းမခိုင်းဘူးပြရည်လည်းဘာမှပြရည်လည်းမရှာဘူးတင်ရလည်းမရှာဘူးချော်ရည်ပေါ်လည်းကြားလာပြီးတဲ့ကမှာအလူရှင်တွေကလည်းကြော်ရည်တက်ွက်နေပဲတနေ့တည်းညနေပိုင်းတော့ပြီးသွားတာပေါ့အဲ့တော့တော့ရှင်များအဲ့လိုမှတ်ခဲ့တာတွေပေါ့နော်။အော်ငါဘာကြောင့်တရားပြည်တွေဘောတော်စီဖြစ်ရတာလဲ။ဘာကြောင့်ငါဘော အဲအဲဒီနောက်ပိုင်းမှာမှတရားမှတ်ပြီးတော့လေဘဝအကြီးကျယ်ဘဝကြောင့်ပြောင်းသွားတာလေဒီတကယ်ကိုကြီးကျယ်ပြောင်းသွားလို့နော်တက္ကဗျာရဲ့ယန္တာသုံးပါးပေါ်မှာလည်းတကယ်ကိုကြီးလူတွေတင်ပြီးတော့ဘဝမှာလည်းကြီးကျယ်ပြောင်းသွားတော့လေအဲဒီကြီးကျယ်ပြောင်းသွားလို့ပဲဘုန်းကသိရပါတယ်သို့တော်လည်းပဲအဲကြီးပါနေတော့ပေါ့နော်ဘာကြောင့်လဲဆိုတာတော့ကိုယ်ကိုယ်ရည်တွေဘောပေါ့သင်ကြားကြရုံပြီးပေါ့နောက်ကမ္မဋ္ဌာန်းပြန်ဖြစ်ပါလားကမ္မဋ္ဌာန်းလေဘာသာပါဠိထိုက်တော့ပါလို့ထင်တယ် သွားမှတ်တယ်ဒီဘက်တော့ဘယ်တော့ဒါကလည်းတရားတွေတွေ့ပြီးပြည့်ရင်ကြပြီးတွေဖြစ်ပြီးတော့ဒီပြားပါဒီပြားဒီပြားပါဒီပြားဒီတန်းကားပါဒီတန်းကားပေါ့လေဒီဟာမှပါတော့အာဘာမှကိုယ်ကိုယ်တည်းမရှိဘူးငါတို့ပုဂ္ဂိုလ်တည်းအပေကြရင်တော့လောကလုံးအပေလို့လည်းရှိမှာမဟုတ်ဘူးပုဂ္ဂိုလ်လည်းတောင်းလို့လည်းယုံကြည်သွားတော့ငါတို့ပုဂ္ဂိုလ်တည်းတရားလို့အပေကြရင်တော့အပေရတဲ့ပုဂ္ဂိုလ်လည်းလောကကြီးမရှိမှာမဟုတ်တော့ဘူးနော်အဲ့လိုယုံကြည်သွားအဲ့တော့အဲ့လောက် ကိုဒီတကယ်ကိုတရားပေါ်မှာပေါ်တကယ်ယုံလေးယုံပြီးတကယ်မြတ်တို့ကဲရတာရက်လိုလိုနဲ့မှာပေါ်တကယ်ရှင်းတတ်တာပေါ့နောက်တရားဖြစ်ပြီးတော့ခါဒါလည်းပါရင်ပြီးအတော်လိုတော့တချို့၆လမှတော့လည်းပါတူပဲရှင်ပြတော်တော်ဒီသမဏဆရာလောက်ရတာကို၆လမှတော့လည်းဓာရီတော့ထက်ချင်ပါဒီလိုလားတဲ့တရားကိုစတဲ့တော့တနည်းလာဒီလိုလားဒီလိုလားဘာရမသိဘူး နောက်တစ်ယောက်ရောက်တော့လည်းဟာဒီလိုပဲလားဒါပဲလားဟာဒီလိုပဲလားဒါပဲလားနောက်တစ်ယောက်ရောက်လည်းဒီလိုပဲလားဒါပဲလားဒါရဲ့လားဟာဒီလိုဒီလိုမှတ်တယ်လားစိတ်ထဲမှာဟိုအာဩတယ်လို့ပေါ်တော့ဒီဘယ်လိုဝါပြောမှလည်းမသိဘူးအဲကိုကဖတ်ပါတော့မလို့တိုက်တော့လို့ရှင်ပြစိတ်ဆိုးသွားတယ်လည်းရှိသေးတယ်ဟောထတော့ကန်တော့မလို့လုပ်ရဆိုလည်းရှိသေးတာပေါ့ဟိုပတ်ပါပါလည်းမပြောကြတယ်တရားတော့ဘာများတော့ဒီလက်စိတ်ကြီးကွာအောင်လို့ရှင်ပြလည်းဘာပြောအောင်ဒီမှတ်ပါလို့တိုက်တော့အပေါ်တော့ပြန်ပတ်တယ်မှာ မတတ်ပါလို့လောဘလည်းဖြစ်ကြဘူးလူကြလည်းဖြစ်ကြဖြစ်ကြတယ်မကြည်ညိုကြမကြိုက်ကြလည်းပါတော့အပါတော့တော်တော်များပါလို့ဒီစကြအိမ်မှာတော်များတယ်တော်ကြာကြာလို့ဒါပဲအဲ့ရယောဂီကြောက်ပါပါလားနည်းနည်းပဲပါပါတယ်ဒီမှာလာတော့နည်းနည်းပဲဟိုလိုက်ပြီးအားလုံးလည်းပြောပါပါတယ်ဒါစကြအိမ်မှာတော်များတယ်အကြိုက်လို့တာပဲလေအဖေဟိုပြောတော့ပြောတာပဲလေဘယ်လိုကိုတန်းနေတာပဲပြောတာအားလုံးအားလုံးလည်းပြောတယ်သူကလည်းဒီတော့အားလုံးတော့ နောက်တော့မကြည်တဲ့လူနဲ့ရှင်ပြကိုလည်းမကြည်ညိုတဲ့လူနဲ့မကြိုက်တဲ့လူနဲ့တရားမကြောက်တဲ့လူနဲ့ကျုံလာတာနော်။နောက်တော့ရနေပြီးတော့ကာဘောအမေရိကန်သွားဖို့အမေရိကန်သွားဖို့တဲ့ကာတယ်ရီယာနော်ဒီခွင့်ရပေးတဲ့အတွက်ကြောင့်မလို့မဆောင်တဲ့ခုနှစ်ရက်ကအမေရိကန်သွားအမေရိကန်နဲ့တော့အင်္ဂလိပ်စာသင်ပြီးတော့ကာရှင်ပြတဲ့အင်္ဂလိပ်ကိုကျူးသားပြီးတော့တင်တော့တင်တော့ယောဂီတရားတွေဟာဒါဒါတွေပဲရှောက်တာခါဒုက္ခပဲ ယနေ့ကလည်းဒါရီတို့ဘယ်လိုမျိုးနေကြလဲမသိဘူးဒါနဲ့မိရိကမာရီတို့သိကြတဲ့ကငါးရီငါလေးလောက်နေပြီးတဲ့ကရှင်ပြမြန်မာပြည်ပြန်လာမြန်မာပြည်နေကြတယ်ရှင်မြန်မာပြည်မှာလည်းရှင်ပြပဲတရားစကားကိုဥသိပါတယ်တရားစကားပေါ်မှာရှင်ပြပဲဥသိတယ်ဟောရှင်ပြလည်းအင်္ဂလိပ်လိုပြန်လာတော့မိရိကပြန်လာအင်္ဂလိပ်လိုပြောတတ်တော့နည်းနည်းလောက်ရှင်ပြပဲဥသိနောက်တော့အမေရိကန်လည်းပြန်သွားတဲ့နေကြတယ်နှစ်ခေါက်လောက်လောက်သိတယ်ဟောပြန်လာပြီးတော့အဲသုံးခေါက်လောက်လောက်သိတယ် အဲသမားရောက်လာတာဟိုင်းသွားတရားပြောဟိုင်းမလဲဒါကြီးပြုတာဟာဒါကြီးပဲလားဒီတိုင်းဒီတိုင်းဒါကြီးပဲရောက်တာပဲရောက်တာလည်းအဲ့လိုတွေ့ရတော့လေယောဂီကောင်းကောင်းလေးလာကြည့်တဲ့အခါပိုင်းခြားကြည့်တယ်သူအမျိုးမျိုးတွေ့ရတော့တချို့ကလည်းဆရာကောင်းသမားကောင်းနဲ့မတွေ့ရပဲလေဒီကောင်းလမ်းကောင်းမရတဲ့ကပါတရားဆိုတာဘာမှမပြင်နဲ့ဒီလိုရှင်ရင်ရှင်မှတ်တယ်ပဲလမ်းတော့ဒီလိုလမ်းကူးရမှာပဲလဲတာလည်းရှိတာပေါ့နော်တချို့ကလည်းဆရာသမားကောင်းကိုရပါတယ်ဒါမလို့လေးလေးသားသားမလို့ပဲနဲ့ခုနကဘုန်းကြီးပြောသလိုပေါ့ အိမ်တွေကိုတရားမသိမ်းနဲ့ဒါကပြောကြတယ်ပြောတော်ကြတယ်တော်စားကြတယ်စားဝါကြတယ်ဝါအတုံတော်ဒီလိုနဲ့ပဲအဲတရားလေးကိုဒီလိုလေကလေကနဲ့ဖြစ်နေလို့တွေ့ရတယ်ပေါ့ဒီလိုလဲတရားမှန်ကြီးကိုသိချင်တာမသိလို့ပုဂ္ဂိုလ်မှန်ကြီးလည်းမသိတဲ့ပုဂ္ဂိုလ်တွေပေါ့လေပြောတော့လည်းရှင်ပြားလေးသူကပြတော့အဲ့နောက်ပိုင်းလည်းရှင်ပြားတော့တော့ရပုံနဲ့မျိုးမျိုးတော့တရားရဟောဧကိတောင်ရမယ်ကြောင်းရပုဂ္ဂိုလ်မှန်ကြီးရောပြောဟောအဲ့တော့ အဲ့လိုနိုင်ငံတော်တွေစပြတော့ဘာလို့ရှင်ပြတဲ့ဒီစနစ်ကိုကြောင်းပြီးတော့ဗောနော်အဲ့ဒီရှင်ပြတဲ့အားလုံးကိုကျိုးရှိတဲ့ပုံပုံများလဲတော်များလာတော့ရှင်ပြတဲ့ဒီလိုပုံကိုလည်းပဲရှိလာပါတယ်။နောက်လက်ကလည်းပုံကိုလည်းရှိလာတယ်တရားပေါ်မှာကျင့်တတ်တဲ့ပုံကိုလည်းရှိလာကြတော့ဗောနော်ဒါရတော့ပြောင်းလဲတဲ့ပုံဖြစ်လာဗောနော်။ဒါရှင်ပြတို့ကဘလောက်ပဲဟောဘလောက်ပဲတရားစစ်တယ်ယောဂီကခုနပြောအိတ်ပွားကိုသိကြတာတော့တယ်နော်။သူကယောဂီကအိတ်ပွားကိုသိကြတာတော့လို့ရှင်တရားပါတော့ ခက်ခဲဖြစ်သွားတာဒါအတော်ကြီးကြီးတဲ့ပွားနော်စကားကအပြတ်ပဲနဲ့ပြောနေမယ်ဉာဏ်လုံးကလည်းပဲနော်ဘလုံးဝမတင်မဲ့တဲ့တာကြည့်နေမယ်အိမ်ကလည်းအစားတော့ကလည်းပဲဟိုလေးကမမောဘူးလေတွေ့တာနေမယ်နော်ဉာဏ်လုံးကလည်းမတင်ဘူးစကားကလည်းဆက်ပြောနေမယ်စားတော့ကလည်းမမောတွေ့တာမယ်ခန္ဓာကိုယ်ပေါ်ကလည်းမမောတွေ့တာနေမယ်အဲ့တော့အဲ့လိုသာရှုနေရင်တရားကဒီလိုပါပဲထိုနည်းလည်းကောင်းထိုနည်းလည်းကောင်း ထိုနည်းတစ်ပါးပဲတတိယလည်းထိုနည်းတစ်ပါးပဲနော်။နောက်လို့ရှင်မြတ်ရှင်မြတ်ကလည်းပြောတယ်ရှင်မြတ်တရားဆိုတော့ဒီတိုင်းရှောက်ပါလား။ဒီတိုင်းရှောက်နေတဲ့ငါးနာရီကိုသွားရတာပဲ။ရှင်မြတ်တရားဘက်ကဖြတ်ရရတဲ့ငါးနာရီကိုငါးနာငါးနာရီငါးနာရီတက်တဲ့ခံရတာဆိုင်ပတ်ချင်းရှောက်ပါပေါ့။ငါးနာရီကသွားတရားရှောက်။ရှောက်ရတယ်လို့စောင့်နေရတဲ့နေရာမှာလည်းမှတရားရှောက်တဲ့ရေချိုးတွေကလည်းပေါ့ပြန်ပြည့်တယ်မနာရတော့ရှိပေါ်လာတယ်ရှင်မြတ်တရားပြီးတော့နားရတာ။ဒါပေမဲ့ရှင်မြတ်တရားကျိုးတဲ့ကြောင့်လည်းကြတော့ ဒီတရားချက်ဖို့ကလေတိုင်းကိုပေါ်တာမတက်တယ်ပဲတခါတည်းမှာတခါတည်းလုံးတော့တယ်လို့ရှင်တရားချက်ဖြစ်ဘာလို့ချက်တယ်လဲများလိုက်တာချက်တယ်လဲများလိုက်တာများလိုက်တော့ဒီသိတယ်လည်းများချက်တယ်သိတယ်မှာမှတ်တယ်လည်းများတော့ချက်တယ်လည်းများလိုက်တာဒါတတိယတစ်ချိန်လောက်ချက်ချင်တာအဲ့ဒါဒီချိန်ပဲချက်ခွင့်ရပါတော့ဒါဒီဝါကျုပ်ကတည်းကဝါကျုပ်ကဝါကျုပ်ပြီးသွားတော့ အဲရှင်များတို့သုံးပါးတော့ဒီမှာဆက်လက်ပြီးနေဖို့အတွက်ဆရာကြီးဆောက်တယ်ဆရာလည်းခွင့်ပြုတာနဲ့ရှင်များတို့နေဖို့ဆုံးဖြတ်တာပေါ့လေ။ဒါကြံတဲ့ဓမ္မကြီးကတော့ဘာကြောင့်ပြန်ကြမှာဘူးအားလုံးကိုသတိပါပြီးအောင်ရှင်များတို့ဘာလို့မှအလုပ်ကြအောင်။ကိုရတော်ကလည်းအဲ့ဒီမှာရှင်များကလည်းဘာလို့တော့ရှင်များတရားလျှောက်တဲ့ခါကျရင်ဒီလိုတော့စိတ်နာတော့နေတာ။အဲ့တော့အဲ့ဒီတော့ဒီလိုကဒီလို interview ဆင်းနေလျှောက်ရတာပေါ့။အဲတော့လို့ဆရာတော်ကအဆင်းနဲ့လို့ခေါ်တဲ့ပုဂ္ဂိုလ်များတိုင်းမပွဲတဲ့လျှောက်ရတာဟုတ်။အရင်ရောက်ရင်လျှောက်ဖို့လို့ပြောတာတော့ အရှင်ဘုရားတရားကြောက်လို့ရှင်ဘုရားတဲ့ဒီလိုကတိတ်နားတော်နေတာဘာလို့ဆိုနားတော်လို့ခေါင်းလို့လေသူကတော့ပါလာမပါလာမသိဘူးရှင်ဘုရားကိုပြန်ပြီးတော့လာလို့တယ်ဥစ္စကိလတရားလျှောက်ဘက်ကယောဂီကတိတ်နားတော်နေတာတဲ့ဒီလိုရှင်ဘုရားတော့ကရအောင်မလဲခံရတာတဲ့ဘာတရားရဲ့ရှင်ဘုရားတရားလျှောက်ကနားတော်လို့ခေါင်းလို့လို့ရှင်ဘုရားတော့ဘယ်လျှောက်မလဲတော့မသိဘူးပေါ့နော်ကိုတွေ့တာလည်းလျှောက်ဖြစ်တာပါပဲအတန်တော့ဘာမှမနာတော့ဘူးဘာလို့ဖတ်ပြီးတော့ ရှင်ပြရတော့နားထောင်လို့ကောင်းလို့ဗျာတဲ့ဒီလိုတော့မင်းနားထောင်လို့ရှင်ပြတော့ကလူကြီးတရားနိုင်တာလေလူပြောတာပဲတရားဆိုတာကဘုန်းကြီးယောဂီကတရားကဘုန်းကစိတ်စေတသိက်ယုတ်နေတာရှိတာစိတ်စေတသိက်ယုတ်နေရှိတဲ့အခါကျတော့ကိုကဘာကောင်းတာလဲပြောရှိတာလည်းမဟုတ်ဘူးမကောင်းတာလည်းပြောရှိတာမဟုတ်ဘူးဒီစိတ်စေတသိက်တွေရဲ့ဘုန်းတော်ကလက္ခဏာရတ္တပိစုပတ်တာဗရဏဒါတွေပဲဒါတွေပဲဒါတွေကကျိုးစားပြီးတဲ့အခါမှာမိမိက စသဥမှာမိမိပါမလည်းမသိတော်လည်းပဲနောက်တော်လည်းအာရုံလာကောင်းလာလို့ရှိရင်သူကသိတာဥပမာရုပ်ကိုရုပ်ရဲ့လက္ခဏာကြီးရုပ်လက္ခဏာဆိုတာဘုံတော့ပထဝီအာဝတ်တွေတော့ဘာရောပေါ့နော်ဓာတ်ကြီးလေးပါလို့ရဲ့လက္ခဏာတဲ့နော်မာရယ်ပြော့တယ်ဒူးညံ့တယ်ဒါပထဝီရဲ့သဘောလေးပေါ့နော်အာဘောရဲ့သဘောတဲ့သူစည်းတယ်နော်သူစည်းတယ်တဲ့ထိုင်းမိုင်းတယ်အာဘောရဲ့သဘောပေါ့နော်ဖွဲ့စည်းတယ်တဲ့သူစည်းတယ် အာဘောရဲ့သဘောဟိုကတော့ဖွဲ့စည်းတယ်နော်အဲ့ဒါဒီတေရောရဲ့သဘောအေးတယ်ပူတယ်ဝါရဲ့သဘောတွန်းတယ်တောင့်တယ်တွန်းတယ်ကန်တယ်ပေါ့လေလှုပ်ရှားတယ်ပေါ့ရွေ့တယ်ပေါ့နော်ဒါရီကကြီးဒါသဘောတရားဆိုလက္ခဏာတွေပြောတာပါပဲနော်အဲ့တော့ဒီစိတ်ရဲ့သဘောတရားဆိုတာလည်းပဲစိတ်ဆိုတာကဘုရားပြောကြမှာဆိုတော့စိတ်ကြီးအများကြီးကိုနော်စိတ်ကအများကြီးဆိုတော့စိတ်သဘောတရားရောအချုပ်ကတော့အာယုံကြံစီတဲ့လို့စိတ်ကြီးအာယုံပြီးတော့ကြံစီတဲ့လို့စိတ် အဲဒီမှာမှအဲဒီစိတ်တွေထဲမှာမှစိတ်စိတ်တွေထဲမှာမှနော်ဖတ်တဲ့သဘောကဘလို့ဝေဒနာရဲ့သဘောကဘလို့နော်ဥဒိစ္စရဲ့သဘောကဘလို့ပုဂ္ဂိုလ်ရဲ့သဘောကဘလို့သောမနရဲ့သဘောကဘလို့ဒေါမနရဲ့သဘောကဘလို့နော်အဲ့တော့ဘုလို့ဒီဒီမြို့တော်မှလိုက်တဲ့အခါမှာရုပ်ရဲ့သဘောကစိတ်သဘောကလည်းသွားပြီးတွေ့တာတော့ဘုမကောင်းတဲ့ပင်နဲ့ပိုင်းမှာတော့ကောင်းတာပင်နဲ့မလုံချမ်းမှုမြင်မြင်တွေ့တယ်ဒါလည်းရှောက်ပါ တွေရောရှိတာတွေရောတိုးတာတွေရောဒေးတာတွေရောကြီးတာတွေရောပေါ့နော်အဲရွေးလေလွတ်ပြရလေးရောမြန်တာတွေရောဒါဒီသေးတာတွေရောပါလိမ့်မယ်ဒါလေးကတွေးတာနောက်တစ်ခါခန္ဓာကိုယ်ကြီးခန္ဓာကိုယ်တွေမှာလည်းကလေးတောင်းတာတွေတင်းတာတွေကြက်တာတွေပူတာတွေအေးတာတွေငွေတာတွေလူညံ့တာတွေအေးချမ်းတာတွေကလေးခန္ဓာကိုယ်လုံးတောင်းတင်းတာတွေပူတာတွေပေါ့နော်ဒီစိတ်ကြလေကလည်းပူပန်းလာတာတွေဒေါသတွေဖြစ်လာတာတွေဒါတွေပါပဲအဲ့တော့အဲ့လိုရှိတဲ့အခါကျတော့ ကိုကရှုတဲ့အခါမှာဒီလိုရှုပြီးတော့သိဖို့လိုတာပေါ့ဘာလို့သိဖို့လိုရလဲဆိုတော့သူ့ရဲ့လက္ခဏာမသိဘဲနဲ့ဒီလိုကထောက်တော့ပုံမှန်လေးဒီလိုကဟောင်းနဲ့ပိန်နဲ့ရှုနေမှတ်တယ်ပေါ့ဟောင်းနဲ့ပိန်နဲ့ရှုနေမှတ်တာမိမိတမာရီလေးရပါတဲ့အခါကျတော့ဟောသိကလေးကျဉ်းလာနေရပြီးတော့ကာရသမားလေးရပြီးတကယ်အဲ့ဒါမှာတည်ပြီးတော့ခန္ဓာကိုယ်လေးရလည်းပဲညဉ့်ညံပြီးတော့အေးချမ်းပြီးတော့ပျော့ပြောင်းလာဒါရှင်ကတော့မပြောရင်တော့ စိတ်သဘာဝနဲ့သူကရုပ်သဘာဝသိတာပဲအဲ့ခါပါလေအဲ့ဒီရင်မှာရုပ်ရည်ပြောကောင်းတာတွေညဉ့်ညံ့တာတွေအခါကောင်းတာတွေတော့သိတာပဲနော်အဲ့တော့စိတ်သဘာဝလေးကလည်းပဲအဲ့ဒီချိန်မှာတဲ့စိတ်တွေကဘာဖြစ်လဲညဉ့်ညံ့သိမှုနေတာနော်ဒါလေးကဒီတရားဒီနာနဲ့ဒီမပွင့်နေတာသိရဲ့တရားတွေကမထမဖြုတ်နေတာသိရဲ့ဒါတွေပဲဘုရားကရှင်သာတို့ကပြောချင်တာမပြောချင်တာကိုမဟုတ်ဘူးမပြောချင်တဲ့စိတ်ပေါ်နေတဲ့ရာကိစ္စမျိုးဆိုသိနေဖို့ပဲလေ မှားလိုက်တာမှားလိုက်တာနောက်တော့ရှည်ပြီးလိုက်တာလေးပြန်ပြည့်ပြီးတော့ပြောင်းသွားတယ်။ဟောပြောင်းသွားတော့ပုံမှန်လေးပြန်ပြည့်လာတော့ပုံမှန်လေးရုပ်သဘောလေးတွေသဘောလေးတွေသိရဲ့နော်။ဟောဒါလေးပုံမှန်ကတည်းကလည်းမျောလေးနေကြတယ်ဒါလေးပြန်တွေ့ဖို့အတွက်ဒါလေးသိနေလည်းပြီးတာပါပဲပြန်မျောလေးပြန်လာဒါလေးတွေပြန်တွေ့ဖို့တော့မျောလေးနေမှလည်းဒါတရားဟောသိတရားပူပန်းလာတယ်။သိတရားပြန်လွတ်လာတယ်ဟောနောက်ကျလာတယ်ဟောဒါလေးတွေသိနေကြတယ်ဟော ကြီးကနောက်ကျလာတယ်နောက်ကျလာတယ်ဟောလိုက်ကြတယ်သိသိတာပါအဲ့တော့နောက်ကျလာတယ်ဆိုတာလေအတွေးရပုဂ္ဂိုလ်များလာတယ်ပုဂ္ဂိုလ်နေလာတယ်နော်ဩဒီရုပ်နဲ့သဘာဝကြီးအကြောင်းမဖြစ်တဲ့နေရာကိုအဲ့တော့ကိုကတော့အဲ့လိုပေါ်နေတဲ့နေရာလေးကိုတော့တစ်ခါကျွေးမှာပေါ့ဘလောက်ရုပ်နဲ့နေရာဖြစ်တဲ့အကြောင်းလေးကများတယ်ဘလောက်များတယ်ရှိလိုက်တယ်တရားကြီးဘောင်းနာပင်နာကျွေးမှာလည်းအများကြီးပဲရုပ်ရည်အကြောင်းလေးနေတာရုပ်သဘာဝကြီး အဲ့တော့ဒီခန္ဓာကိုယ်တစ်ခုလုံးမှာလည်းပဲဓာတ်တောင်းလိုက်တင်းလိုက်ကြက်လိုက်ပေါ်လိုက်ပြေးလိုက်နှွေးလိုက်ဒါတိုင်းနဲ့ဒါတိုင်းပြုလိုက်ကိုယ်ကဒါတွေသိနေဖို့ပဲရှင်ပြတို့ကတော့ကောင်းတာပြောတာလည်းမကောင်းတာမဟုတ်ဘူးအဲ့ပြောပြီးရင်ပြောတာသိဖို့ပဲလေဒါပဲနော်ကိုယ်လိုချင်တာပြီးပေါ်လိုက်လို့လိုချင်တာဘာလို့လဲဒီဘက်တော့ဒီတရားတော်ရတာဒီဘက်တော့စိတ်ပေါ်မှာအသုံးရတဲ့အတွက်ကြောင့်ကိုယ်ကတော့တခါတည်းမှာတော့သမာဓိကိုဆက်ရချင်တာပဲသမာဓိဆက်ရချင်တော့လည်းပဲအရာတော့ မရတဲ့ကံကိုပြန်တော့ပြန်တဲ့သိနေဒါပဲတရားရှိတာအဲ့ဒါကြောင့်တရားရှိတဲ့ကောင်သိရင်ကလွယ်လွယ်လေးပဲကျန်တဲ့တိုင်းသိနေတာပဲရှုနေရုံပဲဒါပါပဲလောဘသိတွေပေါ်နေတာလောဘသိတွေဆက်ပေါ်နေရှုနေရုံပဲဒါပဲအဲ့ဒါကြီးတိုးလာလားရောသွားလားဟောပြောက်သွားတယ်နောက်တစ်ခါပြောက်သွားပြီးတော့မှထပ်ပေါ်လာလားတိုက်ပဲမြင်နေရတာဒါကြီးလောဘသိတွေကိုကိုယ်ကြည့်နေဖို့ပဲလောဘသိတွေဖြစ်နေလဲလောဘသိတွေကိုကြည့်နေလိုက်တာဒါကြတဲ့တော့ပြန်ပို့ပြီးတော့တိုးလာတာရောသွားတာပြောက်သွားတာထပ်ပေါ်လာတာ ကြောင်းအရာတွေအဲပို့ပြီးတော့ဒေါသတွေဖြစ်လာတာဟောဒေါသတွေဖြစ်လာတဲ့ကောင်စိတ်ထဲပါမကတော့ရုပ်ထဲပါပူလောင်လာတာဟောရုပ်ထဲပါကလည်းဒေါသဖြစ်လာလို့ရှင်စိတ်ထဲမကတော့ရုပ်ထဲမှာလည်းတင်းကျပ်လာတာအနေနဲ့တော့မကောင်းလာတာစိတ်လည်းမရှင်းမရှင်းဖြစ်လာတာဒါလေးတွေပဲ ရှင်မြောက်ပြည်တဲ့စိတ်တွေဖြစ်လောက်ကိုယ်ကမလျှောက်တတ်တာတွေရောမမှတ်တတ်တာတွေရောမသိတာတွေရောတော့ဆယ်သက်တော်ကြီးရောက်ရမရှိရောက်ရမရှိဘူး၃နှစ်၄နှစ်လောက်ပဲတဲ့ဒါနဲ့ပြီးသွားတယ်ဒီလိုဒီမှာယောဂီကြတာတို့တော်ကဒီနှစ်ပိုင်းကွဲတယ်ပေါ့နော်ဒီနေ့စစ်တဲ့ယောဂီဆိုရင်သူကတပတ်တစ်ခါစစ်တာအိုးနော်ဒီနေ့စစ်တာကတော့ပြောပြင်းနေခုံကြီးကိုယ်ကြီးပေါ့နော်ပြင်းနေရတော့ရဲ့ကိုယ်ကြီးတဲ့ကိုယ်တစ်ပါးနဲ့ခုံကြီးပေါ့လေ ဒါသူတို့ကြတပတ်မှတခါတစ်ခါတည်းပြီးတော့ဟာဆရာမေးပေးတာအာဆရာမေးတော့မလောက်ဘူးနော်တချို့ကမလောက်ဘူးဆရာမေးတော့မလောက်ဘူးနည်းနည်းတော့ကိုလျှောက်တာနော်တချို့ကဆရာမေးတော့နည်းနည်းတော့လျှောက်တာအဲတချို့ကလည်းပဲဆရာမေးတော့လျှောက်ပါလေရှိပါတယ်ဒါတပတ်တစ်ပတ်ကိုကျန်အများစုကတော့သူတို့ဆရာမေးတီးကြလျှောက်တယ်တချို့ကနည်းနည်းတော့လျှောက်တာပါပါတယ်ဒါလို့နည်းနည်းလျှောက်တော့လည်းဟိုကျန်တဲ့ပုဂ္ဂိုလ်များတပတ်တစ်ပတ်လျှောက်လျှောက်တော့လည်းပဲအချိန်ရပြီးတဲ့အခါတော့ကိုက်ပြီးလို့ဖြစ်သွားတာ တပတ်တခါတော့လည်းယောဂီများကြပြီးတော့7မိနစ်ပြေးရပါတော့7မိနစ်7မိနစ်ရှောက်ပါတော့နော်ညမယောဂီများကြတဲ့ကိုပြီးတော့7မိနစ်ပြေးရပါဒါပေမဲ့ညမယောဂီများကမမှတ်တတ်တာလားမလျှောက်တတ်တာလားမသိဘူးတရားနာကြောတဲ့ခါကျတော့အဲ့7မိနစ်ကိုပြအောင်မလျှောက်နိုင်ညမကိုပြအောင်မလျှောက်နိုင်ဘူးဆိုတော့အဲ့လိုပေါ့တရားမှတ်တတ်တာရောတော့ပြတာအောင်းနာပင်နာကိုတွေ့တာလေးမှတ်မိတာလေးလျှောက်လိုက်တာအဲ့တော့ဘောနာပင်နာလည်းမမှန်တွေ့လိုက်ကြတော့တော့ခန္ဓာကိုယ်ကမတက် တာတဲတာကြက်တာလှုပ်တာရမ်းတာပူတာအေးတာနှွေးတာတွေအဆံကောင်းတာတွေမကောင်းတာတွေဒုက္ခဝေဒနာဒုက္ခဝေဒနာတွေပေါ်လာရင်ဘယ်နာဘယ်လိုပေါ်လာလို့ဘယ်လိုမှလိုက်တာဘာလို့ဖြစ်သွားလဲပြောလိုက်တာနဲ့သိကြရနော်ဒါပေမဲ့ဘယ်နာမှဘယ်လိုပေါ်လာမှနေမှတဲ့ဒုက္ခဝေဒနာပေါ်လာတယ်မှလိုက်တယ်ထပ်တိုးလာတယ်ပူတိုးလာတယ်နောက်တော့ဖြည်းဖြည်းနဲ့ဒုက္ခဝေဒနာတွေငြိမ်သွားတယ်ကြောက်သွားတယ်ဒုက္ခဝေဒနာပေါ်လာတယ်ရားတယ်ရံတယ်ကြိုက်တယ်ကြဲတယ်နော် မကောင်းတဲ့ဝေဒနာတွေပေါ်လာတယ်ကြက်တာတွေပေါ်လာတယ်ဖတ်လိုက်တယ်ဒီချိန်တော့ပါတာတိုးလာတယ်ရောက်လာတယ်နောက်တော့လုံးလုံးပြေးနေပြောက်သွားတယ်နောက်တော့ဘလူဖြစ်သွားတယ်ဟောဒီချိန်တော့ကဖတ်လိုက်တာမှယောဂီများကောင်းမှပါလိုက်တာနဲ့တရားလျှောက်ဖို့ဒီချိန်တော့နေဖို့ပဲတရားအတော်လျှောက်ရပါတဲ့နော်မှတ်လိုက်တယ်ကျိုးသားမှားတဲ့နော်အဲ့တော့အဲ့လိုမှတ်လို့ရှင်ဘုန်းတို့ယောဂီများအဲ့လိုမှတ်တဲ့ဘုန်းတို့ယောဂီများတရားဖတ်တယ်ဆိုတာက ကောင်းတာကိုလည်းရှာကြည့်တာမဟုတ်မကောင်းတာကိုလည်းရှာကြည့်တာမဟုတ်ပေါ်လာရှိတာအဲ့ပေါ်တဲ့အခါမှာသူ့ရဲ့သဘောတရားလက္ခဏာတွေသူ့ရဲ့စံဆောင်ချက်တွေနော်ဓာတ်ဆိုတာကသူ့ရဲ့ကိစ္စတွေစံဆောင်ချက်တွေပေါ့နော်အဲ့တော့ပိစုပတ္တဗရဒံတဲ့ဖြစ်ပေါ်လာတဲ့အကြောင်းတွေပေါ့အဝေးအကြောင်းအနည်းအကြောင်းတွေဘာကြောင့်လဲပေါ်လာလဲဒါတွေကနော်ဟိုတခါနေတော့ဘုရားဒီလိုပြောမယ်ဆိုတော့ကိုယ်ခန္ဓာကိုယ်တော့ဖြည်းဖြည်းနဲ့အဲ ဒီလိုစိတ်တွေစိတ်ရုပ်ရဲ့သဘောတရားပြောမယ်ဆိုပြောတာပါဘာမှမဟုတ်တော့တရားမှတ်တဲ့လူပဲပြင်မှတ်တဲ့လူအိမ်မှာနေလိုက်တာပေါ့နော်အိမ်မှာနေလိုက်တာပဲဘာမှတော့လည်းတော့ကောင်းမယ်တော့မှရုပ်နဲ့ကိုယ်တွေကပိုင်းနဲ့စကားပြောရတာအဆင်မပြေတော့ဟောဒေါသတွေဖြစ်တာပဲအဲ့ဒါချောင်းတော့ကိုကရကိုယ်နှလုံးကိုယ်ရဲ့ဒီစိတ်ထဲမှာအာရုံနဲ့သံသီကလည်းနှလုံးသွင်းမကောင်းတာအကြောင်းအဓိကပေါ့ဒါနှလုံးသွင်းမကောင်းတဲ့ခါ အဲဒေါသသည်မိမိပထမဆုံးတော့နှလုံးသွင်းမကောင်းတဲ့အာယောတိသောသေကာရဟောနှလုံးသွင်းအားမကောင်းတဲ့အတွက်ကြောင့်မိမိနော်အဲ့ဒီနှလုံးသွင်းမကောင်းတဲ့အတွက်ကြောင့်မို့လို့အကြောင်းနဲ့လည်းစကားပြောလိုက်တဲ့အခါကျတော့ဟောတဲ့ကစကားပြောမှတ်တယ်သူပြောလိုက်တဲ့အခါမှာသူပြောတာကောင်းတာဖြစ်ရင်ဖြစ်မယ်နော်ဒါပေမဲ့ကိုကဒီသဘောမတူတဲ့အခါမှာတို့တော့ဘုန်းတော်ကလူတယောက်ဒေါသဖြစ်တိုင်းမှာဘုဘကမကောင်းတာကြီးပြောလို့တော့မဟုတ်ဘူး လူတယောက်ဒုက္ခဖြစ်တိုင်းမှာဟိုဘက်ကမကောင်းတာကြီးပြောလို့တော့ဖြစ်တာမဟုတ်ဘူး तू ကမိမိရဲ့တကာကြမှာလက်ခံနိုင်ဖို့နဲ့နှလုံးသွင်းမကောင်းမှုကြောင့်ဖြစ်တာလည်းရှိသေးတာကိုနော်အဲ့တော့မိမိရဲ့နှလုံးသွင်းမကောင်းလို့လက်ခံနိုင်မှုကြောင့်ဖြစ်တဲ့ကာမှာကိုကဒီအကြောင်းကိုသိပါတာပဲဒါပဲတရားမလဲဟောဒေါသဖြစ်တယ်ဒီဒေါသဖြစ်တော့ဘာကြောင့်ဒေါသဖြစ်တာလဲငါနှလုံးသွင်းမကောင်းလို့လား तू ပြောတာမမှန်လို့လားဒါမှဘုန်းကဒီဒေါသကိုပယ်နိုင်မှာဘူးအကြောင်းလည်းမသိဘူးမိမိရဲ့ဒီဒေါသရဲ့သဘောတရားကြောင့်ဟာမှာတော့ ကိုယ်စိတ်တွေပေါ်ပင်မလာပြီဒီတန်ဒေါသတွေဖြစ်လာပြီကျဒေါသကြီးတော့ကိုယ်စိတ်တွေပင်မလာပြီသောသောမှာအေးချမ်းနေရတယ်ဆိုရုပ်တဲ့ပြောလိုက်တော့မှဒေါသတွေဖြစ်ပြီးတော့ရိုက်ချင်လေးတွေထူးချင်လေးတွေနှက်ချင်လေးတွေတိုက်ချင်လေးတွေပေါက်လာပြီတဲ့ဟောအဲ့ဒီလေးမှာကိုကဒေါဒေါသရဲ့လက္ခဏာကိုလည်းဖြစ်လာတဲ့ဒေါသရဲ့လက္ခဏာကိုလည်းသိတယ်ဖြစ်လာတဲ့အခါမှာမိမိမှာဆင်းရဲပင်ပန်းနေတာကိုလည်းသိတယ်အကြောင်းကိုလည်းသိရင်ဒါဘုံကအကျိုးတော်များနေပါပြီ။ အကြောင်းလည်းသိတယ်ကျွတ်တော်များနေပြီနော်အကြောင်းလည်းသိရင်ကျွတ်တော်များနေပြီအဲဒီလိုပတ်လိုက်လို့ရှိရင်နောက်တော့ဘဝမှာနှလုံးသွင်းမကောင်းတဲ့ဒေါသဟောကဒေါသဖြစ်နေတာပါလားဒေါသတွေဖြစ်နေဒေါသဖြစ်တယ်ဖြစ်တယ်လို့ပတ်လိုက်တော့ကြောက်သွားတယ်နော်ကြောက်လိုက်တာခန္ဓာရောက်တယ်ထပ်ပေါ်လာနိုင်သေးတာလေထပ်ပေါ်လာလို့ရှိရင်ထပ်မလာဘူးကြောက်သွားရောအဲ့ဒါလည်းဘုန်းတို့ဒေါသကိုကြောက်အောင်ပတ်နိုင်တယ်မပတ်နိုင်ဘူးဆိုတာက ဘယ်ပေါ်မှာမူတည်ရလဲဆိုတော့ကိုယ့်ရဲ့နှလုံးသွင်းမှာလည်းမူတည်တယ်ခါကြဘိုးတို့ဒေါသတက်ကစိတ်ကျင်းတဲ့ကကြဘိုးလူပဲကွာဒေါသပြင်းထန်နေရင်အကြောင်းကိုလည်းကွာမမြင်ဘူးဘိုးလူကိုပဲကွာအပြစ်လို့မြင်နေရင်တခါပြောပဲပြောနေနေရင်ကွာဒေါသတက်ကိုလည်းမလေးနိုင်လို့ရှိရင်တော့ပြောပြသွားတာပေါ့နော်ပြောပြသွားရင်လည်းကိစ္စမရှိဘူးပြောပြသွားပြီးရင်လည်းကွာနောက်ကကြဟောငါပြောပြသွားပြီနောက်ကကြမဖြစ်ရဘူးလို့ပြန်ပြီးသတိလေးထားရင်တိုးတက်တယ်ကွာဒါကတော့ဘုန်းတို့တိုးတက်တဲ့လက္ခဏာပေါ့အကယ်၍ ဒေါသဖြစ်တဲ့အခါမှာဒေါသရဲ့ဒီသဘောတရားတွေလည်းဆင်းရဲပင်ပန်းတာလည်းကိုကမသိဘူး။နောက်မိမိပြောမိတဲ့စကားလည်းကောင်းတာမကောင်းတာသူများကိုလည်းပဲဘယ်လိုပြောမိမှလည်းမသိဘူးဆိုရင်တော့သူကမိမိရှိတဲ့လောဘဒေါသမောဟဖြောချဖို့မလိုဘူး။နော်။ဖြောချဖို့မလိုဘူး။ဒါမှမဟုတ်ဒီညာတို့မှာဘုန်းတော်ကဒီမိမိအဲ့ဒီနေလိုက်တဲ့အချိန်လေးမှာပေါ့ဘယ်ကနေစပေါ်လာလဲလို့နော်။ဘယ်ကနေစပေါ်လာလဲဆိုတာကဘုန်းတော်ပြောတာက အာယောနိသောမနစ်ကနှလုံးသွင်းကောင်းလို့ပေါ်လာတယ်ရှိတယ်လို့ဒါကလေးမြင်ရကြားရမြင်ရစားကြည့်တွေ့ရပြီးတော့ဖြစ်လာတယ်ရှိတယ်အကြောင်းတွေခါလေးကိုကသွားပြီးတော့မရှိတယ်မနဲ့မြင်မြင်လိုက်ပြီတာနော်ဆောက်တော့ဘုံလို့ပြောတော့အဖို့မှာပြောတော့ဘုံကအင်တာနက်လည်းမသုံးအီးမေးလည်းမသုံးကိုလည်းဘာမှအကြောင်းမရှိတော့ဘူးအဲ့ဒါကြောင့်အင်တာနက်ထဲမှာဖြစ်တဲ့အကြောင်းတွေနဲ့ပတ်သက်ပြီးတော့ကိုလည်းမဟုတ်လည်းမဖြစ်အောင်ဒေါသလည်းမဖြစ်အောင်ဘယ်တော့မှမသုံးတာဘူးတချို့လူတွေအဲ့ဒီအင်တာနက်ထဲမှာကြောက်ပြီးတော့ပြောတာဝင်လေအာဟိုကလည်းဒီကလည်းဒေါသလည်းဖြစ်တာ ဒေါသတွေဖြစ်တော့အဲ့မှာကိုဖြစ်နေတဲ့ကြောင်းလည်းမသိတော့အဲ့ဒေါသနဲ့ဒီဟာနဘန်းလုံးနဲ့ပေါ်တယ်ရှင်မရဘာလို့မကြည့်ရလဲဆိုတော့အရှင်မရကြည့်တဲ့အခါကျရင်တော့ရှင်မရတော့တရားမှန်တဲ့အခါကျတော့ရှင်မရတော့ကြည့်ပြီးတော့လောဘဒေါသပေါ်တယ်မဖြစ်တော့ဘူးတိုးတော်လည်းပဲဘာပြောပြောလေဒီမိမိမှာအချိန်မပေးတဲ့နဲ့တွားပေးနေတယ်ပဲအချိန်နဲ့ပုံနဲ့ပင်ပန်းတာရောဖို့ရှင်မရတော့ကြည့်ပြီကြည့်ပြီနော်တခြားပုဂ္ဂိုလ်တွေကြည့်တယ်နော်ဒါကြတော့ အဲ့ဒါလည်းပုံပြီးတော့ဒီ internet ရေးပေးသုံးတဲ့အခါမှာပေါ့လေကိုယ့်ရဲ့ဒီ communication ပေါ့နော်ကိုယ့်ရဲ့မိတ်ဆွေတွေနဲ့ဒီဝါရေးတွေပါလေလို့လို့ကြည့်တယ်တက်တယ်ဆိုတဲ့တမျိုးပေါ့ဒါမှမဟုတ်လည်းပဲကိုယ့်ရဲ့ပညာရေးတောင်လို့တဲ့မှာလေ့လာသင်ကြားရရှိလို့ကြည့်နေတဲ့တချို့အချောက်တိုက်ကို entertainment ပေါ့ entertainment ဆိုတာဘုန်းတို့ချော်ပြေးလေးပေါ့နော်တခြင်းဆိုတာအဲဒီကနာကရာခုံတာကာမဂုဏ်နဲ့ဆက်သက်တာတွေကြည့်တော့အဲ့မှာသဘောတော့မှမဖြစ်ဘူးပဲဒီထဲမှာသွားကြည့်တော့မှ ဟိုကလောဘစိတ်တွေဖြစ်ရင်ဖြစ်မယ်မကျေနပ်တော့ဒေါသစိတ်တွေဖြစ်ရင်ဖြစ်မယ်ဖြစ်ပြန်တော့တကားလေကိုယ်ဖြစ်မှန်းလည်းမသိဘူးနော်ဖြစ်တာကိုလည်းဘယ်လိုပြန်မှမသိဘူးဘာကြောင့်ပြန်မှန်းလည်းမသိဘူးကိုယ်အကြောင်းတည်းဒီလိုဖြစ်တာပေါ့အဲ့တော့စဉ်းစားကြည့်တာဘုန်းကြီးရောက်နေတာကိုယ်သက်စဉ်းစားကြည့်မယ်ဆိုရင်ဒီအိမေကလည်းသုံးတာဒီပိတ်မှန်လည်းပုံသေးတယ်လောဘဒေါသဟောလည်းဖြစ်သေးတယ်ဒါကိုကြက်နေတယ်ဆိုရင်ဒါဘယ်လိုပြောမလဲလေဘယ်လိုဒီပုဂ္ဂိုလ်ကဘယ်လိုမှသတိသမားရလည်းမရှိဘူးနော်လောဘဒေါသဟောလည်းဒါတွေရှိလို့ဖြစ်သေးတယ် အဲ့ဒါလည်းကုန်သေးတယ်ဒါကိုလည်းထပ်ကြည့်သေးတယ်တဲ့နော်ဒါကြတော့တော့ခက်တာလူကြီးကနော်သူတော့ခက်တာနော်ဟိုတနေ့ကလည်းကြားလာပြီးတော့ရှင်ပြအောင်မှာကုသိုလ်ရင်လည်းသိပြီးလို့တဲ့မနေ့ကရောက်တော့ရှင်ပြအောင်ငါကုသိုလ်သိပြီးမှတက်သိရတော့ရှင်းချပြောတာပေါ့လေသူကလည်းမိုင်းနေတာလည်းမှဒီလိုဘုံကြီးတွေပေါ့လေအာဘုံကြီးမပိတာတဲ့အကြောင်းလေးအမျိုးသမီးနဲ့ပတ်သက်တဲ့အကြောင်းလေးကြည့်ပြီးတော့ဘုံကြီးတော်မှာမြင်မြင်တော့မှတော့သူက တက္ကရာတရားတော်မှာမရှိရမလို့ရှိရမလို့ရှစ်ကိုကျင်တဲ့ပေါက်မလို့မပေါက်လို့လေဖြစ်တာတဲ့တက္ကရာကြီးပြီးတော့မယ်ဒဝေသွားလေးဖြစ်ကုန်တာအဲ့ဒါမျိုးကိုပြောနေတာပြောရတဲ့တိုင်းသူ့လည်းပြောတယ်ခါကြီးဟာမြတ်စွာဘုရားသာသနာမှာလည်းဝိသေဆိုတာရှိပါတယ်လို့ပထမပါဠိက၄ပါးလို့ခေါ်တယ်အဲ့တော့ပါဠိက၄ပါးကိုကျိုးလုံးပြီးတော့ပုဂ္ဂိုလ်မှန်သမျှဒီမာရတော့ရဟန်းဟုတ်တော့ဆိုတော့အဲ့ဒီပုဂ္ဂိုလ်ကမာရတော့ တကယ်မြတ်ပေါ်လေသာသနာပေါ်မှာနေပြီးတော့ဒီပါရဇိက၄ပါးတဲ့ဘာဘာကျူးလွန်သွားလို့ညမှသူကရန်ဟုတ်တော့ဘူးအဲ့တော့သူကရဟန်းကနေပြီးတော့ဒီအလုပ်တွေကိုပြင်ပတယ်ပြောလို့ဆိုတာမလွယ်ပါဘူးကြာဒါသူကရမ်းမှာဟုတ်တော့တာအဲ့ဒီအလုပ်တွေကိုပြင်ပကျူးလွန်ပြီးတဲ့ဘာကလေးကသူကရဟန်းဟုတ်တော့ဆိုတော့အဲ့ဒီပုဂ္ဂိုလ်ရဟန်းလို့ပြောမလိုတော့ဘူးလို့အဲ့တော့ရဟန်းကိုပြောလို့မလိုတော့ဆိုရင်တော့သူကရဟန်းမှာဟုတ်တော့ဆိုတော့ဒါအရှင်ကြီးပြည့်တယ်လည်းမရှိတော့ဘူးတဲ့ဒီလိုပဲပြောရတယ်ဘာမှလည်းဟိုနော် ဘုန်းတို့ပြောကြမယ်ဆိုရင်လူတွေကဒီအသိဉာဏ်အားနည်းခြင်းလို့ပေါ့နော်လောဘဒေါသမောဟအားကောင်းခြင်းလို့အခြေအနေမှလည်းတရားမသိခြင်းလို့ဒါကြောင့်မို့လို့လောဘဒေါသမောဟတွေလွှမ်းမိုးလာရင်လောဘဒေါသမောဟလွှမ်းမိုးလာတဲ့အခါမှာလည်းဘယ်လိုပြန်မှမသိဘူးတဲ့နော်အဲ့လိုမသိတဲ့အခါမှာနောက်ဆက်တွဲပြဿနာတွေလည်းဝင်လာတော့သာသနာတော်အကြည့်မျိုးပြတ်တာလို့လို့နော်သာသနာတော်အကြည့်မျိုးပြတ်တာလို့လို့ဘုန်းကြီးတော်မကျေနပ်နိုင်တာလို့ရှင်းမကုန်နိုင်တာလို့ဖြစ်ကုန်တာပဲနော်ဖြစ်ကုန်တာ အဲ့ဒါတခါကြီးပြောတော့မှအဲ့ဘုန်းကြီးတွေဟိုနေရာလေးတောင်လည်းပါလာတော့ပါအောင်အဲ့ဒါတော့ဖြုတ်လိုက်တခါကြီးအဲ့ဒီအနာနဲ့ပါပါတဲ့ဘုန်းကြီးတွေနေရာလေးသာလို့ဘွဲတွေကြောင်းလိုက်တော့ပါလာတော့ပါပါအောင်ဟာပါလာတော့တခါကြီးကဒါရီကိုဖြုတ်လိုက်ပြစ်တာလို့ပါလို့အမှားလားမှားလားလည်းပြောတတ်ပါလေအမှန်လည်းပဲသူကဘုန်းကြီးအမှန်ဆိုရင်လည်းပဲဒါတွေလုပ်ကြတယ်ဘုန်းကြီးတော့ဘုန်းတော်ဟောတခါကြီးအားတယ်နော်အဲ့တော့ဘုန်းကြီးကောင်းတယ်ဒီလိုမလုပ်ပါဘူးလို့အဲ့ဒီလိုလုပ်ဖို့ကများလည်းပဲဘုန်းကြီးလည်းဘုန်းတော်ဟောလို့ပြောတာဟုတ်နော် အဲ့တော့ဘုရားယောဂီများနော်အဲ့တော့တရားရှိတဲ့အခါမှာနော်မိမိအဲ့ဒါလေးသိဖို့ရှိတာပဲနော်အဲ့ဒါလေးသိဖို့ရှိတဲ့သဘောမှတော့မိမိဟိုတရားရှိနေမှလည်းပေါ့နော်ဘာသင်္ညာကြောက်ပြီးတဲ့သင်္ညာကြောက်တော့ကြီးပြည့်တယ်ကြီးလိုက်တော့ဟောဒီနေ့တော့ကဲခြင်းလေးပေါက်တာစကားပြောခြင်းလေးပေါက်တာဟုတ်လားဒါလည်းဟောမြင်ပြီးတော့ပါဒါသာမကောအားနဲ့သက်သက်တဲ့အာရုံကြီးမြင်ရင် ကာမဂုဏ်လေးတွေဖြစ်တာဒေါသနဲ့သက်သက်အောင်လို့ခေါ်တဲ့ဒေါသစိတ်တွေဖြစ်တာပွာရတာတွေဖြစ်တာတဲ့ဟောဖြစ်လာပြီးတော့ဖြစ်လာတဲ့အကြောင်းလည်းမသိဘူးမသိဘူးအဲမဖြစ်လာတဲ့အကြောင်းလည်းမသိဘူးဖြစ်လာတဲ့ဓမ္မလည်းဖြစ်လာတဲ့လက္ခဏာတွေကိုမိမျက်သိတာလည်းမသိဘူးတဲ့မသိရင်ဘယ်လိုမှတ်မလဲနော်အဲဒါကိုဘုရားယောဂီများနေတိုင်းနေတိုင်းမှာတဲ့ဒီရုပ်လက္ခဏာတွေနော်ဒီရုပ်တွေရဲ့လက္ခဏာတွေကပြစုပ္ပဒံတဲ့ဘုရားဝိအာဘောဒီရောဝါရောတဲ့နော်ဒီရုပ်တွေတဲ့နော်ဥပါဒရုပ်တွေ အဲ့ဒီရောရေးတဲ့ကမှာအဲ့ဒီရုပ်ရဲ့သဘာဝတရားတွေသူ့ရဲ့တော့ဖြစ်လာတဲ့သဘောစွမ်းရည်တတ္တိတွေလက်ခံတာတွေစွမ်းရည်တတ္တိတွေနောက်တော့အကြောင်းတွေနောက်တော့ကစိတ်တွေစေတသိက်တွေရှုလိုက်တဲ့အခါမှာလည်းပဲနောက်တစ်ခါလည်းပေါ်လာတာတဲ့နောက်အဲ့ဒီစေတသိက်တွေလည်းအကုန်လုံးပေါ်ပါပဲပေါ်လာတယ်အခုချင်းကြည့်လိုက်တာရှင်းနေတာပဲတဲ့နော်ဒုက္ခတွေပေါ်လာတယ်ဒုက္ခတွေဟောပေါင်းလိုက်တာပေါင်းလိုက်တာဟောဒုက္ခတွေပဲရှိတယ်နော် အမှန်ကနဲ့သားနေလို့ရှင်လည်းဘုန်းတော်အမှန်နဲ့ရတယ်ဆိုရင်ကိုယ်ထပ်ပြီးတော့နည်းနည်းမျိုးခြင်းနဲ့ထပ်ယူခြင်းနဲ့လက်ကိုမြင်မှသွတ်သွတ်ခံခြင်းနဲ့နော်ကောင်းတဲ့ရတာလေးဆိုရင်ဆက်ခံခြင်းနဲ့မကောင်းတဲ့ရတာဆိုရင်မကြိုက်တဲ့စိတ်တွေပေါ်ရတယ်ရေပေါ်တယ်မပေါ်တယ်ကိစ္စမရှိသိနေဖို့ပဲသိနေသိနေမှဒါနောက်တော့အားကောင်းသွားတဲ့အခါကျဒီစိတ်တွေကလုံညက်သေးဝဲပြီးတော့ဒီလောကရအာရုံနဲ့တွေ့လာတဲ့အခါမှာမတုံ့လို့တော့တာတဲ့ဒါပဲဒီစိတ်ကလေခုချိန်မှာတုံ့လို့နေသေးတယ် လောကဓာတ်နဲ့တွေ့တဲ့ကောင်ကကျွန်တော်တို့နေသေးတယ်ကောင်းတဲ့အာနဲ့တွေ့တဲ့ကောင်ကကြိုက်တဲ့ကိစ္စမရှိဘူးမကောင်းတဲ့အာနဲ့တွေ့တဲ့ကောင်ကမကြိုက်ဘူးဒါလည်းကိစ္စမရှိသိနေဖို့ပဲနော်အဲ့တော့ယုတ်တိကိစ္စသိနေရမယ်သိနေပြတာသိနေရမယ်သိနေတဲ့ကိစ္စသိနေရမယ်ဉာဏ်သာကြားနာနာသာရီမိမိပေါ်လာတဲ့ကာမမိမိစိတ်တွေဘာတွေဖြစ်သွားလဲသိနေရမယ်တဲ့နော်သိနေရပါအဲ့လိုသိနေလို့ရှိရင်ဘာဖြစ်သွားလဲဒါအရှင်မြတ်လည်းပဲပေါ့အဲတရားမကခင်တော့ဘယ်ဒီလိုသိနေပဲသိပါတော့မသိတော့ လူတယောက်ပြောနေတယ်ပဲကွာပြောဆိုရလည်းပြောပြောမိတာပဲမကြိုက်တဲ့စိတ်လည်းပြင်းပြမိတာပဲဟောကြိုက်တာလည်းပြင်းပြမိတာပဲလေအပြောတဲ့ကံလည်းဘုန်းတော်ကပြောတဲ့ဟာပေါ်မှာမူတည်ပြီးတော့မကောင်းတာပြောတဲ့ကံကောင်းတာပြောတဲ့ပေါ်မှာမူတည်ကြိုက်တာမကြိုက်တာကွာဟောရည်ကျင်တာတဲ့ပြုကျင်တာနောက်ကဲကျင်တာလို့နော်ဒီအမျိုးမျိုးပေါ့နောက်တော့ပို့ပြီးတော့ကြားကျင်တာတော့မျိုးမျိုးပေါ့နော်အဲ့လိုလည်းပဲတဲ့ကွာရှိတတ်တာကိုနော်ရှိတတ်တော့ဘုန်းတော်ဒီ တရားမှတ်လိုက်တဲ့အခါကျတော့တဲ့ဒါတွေကိုကသင်္ချာနဲ့မှတ်နိုင်သွားတာမှတ်နိုင်သွားတော့ဒါပဲပြောပြောသင်ပြောတာနားထောင်လို့ရတယ်။ကဲရင်တဲ့စိတ်မျိုးနော်အပြစ်ကျင်တဲ့စိတ်မျိုးချုပ်ချခြင်းတဲ့စိတ်မျိုးလွမ်းခြင်းတဲ့စိတ်မျိုးဒေါသဖြစ်ခြင်းတဲ့စိတ်မျိုးလို့ဒါဟုတ်ရင်မပေါ်တော့ဘူး။ကောင်းတာပြောလို့မကောင်းတာပြောလို့သူကြောင်းတာပြောလို့မကောင်းတာပြောပြောဒီလိုပဲနားထောင်ပြီးတော့ပဲတဲ့ဖတ်ခိုင်းရတာပဲတဲ့နော်။အဲ့တော့ကမှတ်နိုင်သွားတာဟုတ်ရတယ်မှတ်နိုင်သွားပြီလေ။ မှတ်နိုင်သွားတော့နော်အဲ့တော့မှတ်နိုင်သွားတဲ့ကာမဂုဏ်တော့ဒီအဲ့ဒီခုနပြောတဲ့လိုလောကီအာယုကာမဂုဏ်တွေလည်းပဲသိက္ခာမသားရတဲ့နောက်ပါပဲလောကီအာယုကာမဂုဏ်တွေလည်းပဲသိက္ခာမသားရတဲ့နောက်ဘူးတဲ့နော်မသားရတဲ့နောက်ဝိမာဒီပေါ်လနာလေးပဲရှုနေရတာသိနေရတာတဲ့ဒီတော့လည်းပဲမိမိကနော်မိမိကလည်းဒီမိမိရှုသိနေရတာပဲတော်တော်ကြည်တတ်ပါတော့တာပဲနော်။ဒါကြောင့်ဘုန်းတော်ယောဂိနာကတရားမှတ်တဲ့အခါမှာ တရားကောင်းနေရင်အိန္ဒိယသူဗုဒ္ဓသွားတာတဲ့နော်အိန္ဒိယလုံညော်ရတယ်မျိုးလုံးကလည်းလေးတော်များကြည့်နားလည်းသူများသွားနားမထောင်နဲ့နော်နှာခေါင်းလည်းဟိုဟိုသက်သက်ဒီသက်သက်မပါနဲ့စကားပြောတာလေးတရားရည်လည်းပဲနော်မလိုအပ်ပဲနဲ့မရှိသေးနဲ့နော်မိမိရဲ့ကိုယ်မူရည်လည်းပဲကိုယ်ရည်လည်းပဲဆောင်ထင်းရမယ်တဲ့သွားတာလားမှတ်ကလေးနဲ့ပေါ့နော်စိတ်ကလည်းဘုရားတရားဗျာမများနေတယ်အိန္ဒိယဆောင်ထင်းရမယ်နော် အဲ့ဒါကဘောဓိပတ္တိညုတာဘုလိုမြန်မာယောဂီတွေပြောတယ်မလို့ပါဘူးနိုင်ငံသားတွေပြဿနာရှိတော့သူကတခါလေဘဝလေးဝယ်ချင်တာလေးဝယ်ချင်ပြောနေရတာပဲနောက်ဆုံးပြဿနာလည်းပါလာဘူးအဲ့ဒါသူတို့ကပြဿနာဒါကြီးပြောလို့တရားတော့ပါလာဆိုတရားမနဲ့ဆိုသိန်းခွဲလာဆိုတော့သုံးရတော့ပမာရရအဲ့လိုလည်းပေါ်တော့အစားအသောက်တွေပုံတင်ပါလေတော့များများတော့လည်းဆောင်းချောင်းကတ်တယ်လည်းပြီးသွားတော့ဒီစားတွေကသူ့လိုပြောတယ်သူ့လိုပေါ့နော်။ဘာလဲဒီနေရာလည်းပဲဆန်းနာလည်းလာမတူဘူးဆိုတော့ပေါ့နော်။သာတော့ကတော့ဘာပြောပြောမျိုးမျိုး ရှိတာတွေတော့ရောင်နေတဲ့တော့ဒါတော့ပြီးသွားပါတော့။ဒါတော့ဒါကိရိယာမျိုးတော့တဲ့။ဒါလည်းယောသအာတဝတာတဲ့။ယောသအာတဝ။ယောသအာတဝကကျတော့အခက်အခဲဆိုတာလည်းရှိမှာပေါ့။ဒါကြောင့်ဘုရားမြတ်ကဒါနပရကမောတဲ့။မြဲမြံသောလုံလရှိရမှာတဲ့။ဒါနပရကမနော်။ဒါနပရကမဆိုတာမြဲမြံသောလုံလရှိရမှာတဲ့။ဒီလိုမြဲမြံသောလုံလရှိမှာနော်။မြဲမြံသောလုံလရှိမှာဘာလို့ဆိုတာအခက်အခဲဆိုတာလည်းရှိနေတာတဲ့နော်။ ခက်ခဲတွေရှိတဲ့အခါမှာအဲ့ဒီခက်ခဲတွေကျော်နိုင်ဖို့အတွက်နော်ကိုကလုံးဝမကောင်းဘူးဆိုလို့ရှိရင်ခုခုကျော်နိုင်တဲ့ဒီပိုင်းနဲ့တရားဆွဲချင်တာပြီးသွားချင်တာလောက်နဲ့တော်ပါပြီဆိုပြီးတော့ဒီကနေ့ဖြတ်သွားတာပေါ့အနိကိယတူတော့တဲ့မရရဘူးတဲ့မရရဘူးဆိုတာကတော့တရားဆိုတာကတော့အာရုံနိုင်နေရတော့တော့တရားကြီးကတော့တက်နေရပဲနော်အဲ့တော့ဒါကလည်းဒီလိုလည်းပဲတရားပေါ်မှာဒါကြီးလေးရွေချက်ကမကောင်းတော့ဩဘာလို့လဲတော့သွားမလို့ရှင်တော်ပါပြီနော်ဘာလို့လဲတော့သွားမလို့ရှင်တော်ပါပြီ ဩဒီတလားသားမှလို့ချင်းတော်ပါပြီနောက်တော့ဒါမပတ်ဖြစ်တော့ဘူးဘုရားမနာဘူးဆိုတော့ရှင်များကိုယ်တိုင်ရှင်များတွေတရားနဲ့သိကျင်သွားအောင်လုပ်တာဟုတ်နော်ရောက်ပြီးရင်ဆရာတို့ရကမ္မန္တရားကာတော့ကမ္မန္တရားလောက်ရတယ်ကြောင်းတဲ့တောင်းလေးသာသာဝရတယ်အဲရလို့အမေရိကန်သွားတော့အမေရိကန်သွားတော့အမေရိကန်တင်ရတယ်တော့ရှင်များတရားလုပ်ပြီးတော့ဗောလေရှင်များတရားလုပ်တာတော့တော့96ကအားထုတ်လိုက်တာအဲ့တော့2005ခုနှစ် ကျေပြန်အင်္ဂလိပ်စာသင်ပြီးမှပဲနောက်တစ်ကျော့ပြန်အားထုတ်ခွင့်ရနော်ကျေပြန်အင်္ဂလိပ်စာလည်းထဲထဲတော့ရတော့ပါပြီအဲ့တော့ကျေပြန်အင်္ဂလိပ်စာသင်တာလည်းပဲသင်ရတရားဟောတရားကြားဖို့အင်္ဂလိပ်စာတောင်းရေးကိုလည်းမဟုတ်ဘူးလေပေးချင်ရဖို့လည်းမဟုတ်တော့တော်ပါပြီပြောတဲ့သူတော့တော်ပြီလို့ပြော2050ရတယ်ကျေပြန်မှာပဲတရားတစ်လတစ်ချိန်အမေရိကန်မှာအားထုတ်တယ်ရှင်ဘက်ကတော့အားထုတ်တာဟောတာနော်ဆိုတော့အင်္ဂလိပ်လို theory လို့ခေါ်ပါတယ် နှစ်လတစ်ကြိမ်နဲ့ကျင်မဲ့ပေါင်း60အတုပ်ကိုကကိုအတုပ်လိုက်တာနောက်တစ်ခါဓာတ်တွေကတစ်လတစ်ကြိမ်နဲ့ကျင်မဲ့အတုပ်ပါနော်ဒါကအမေရိကန်နဲ့ကျန်လာတဲ့ကဂျပန်နဲ့မှာရောက်လာတဲ့ကျင်မဲ့ယောဂီတွေကကျင်မဲ့တောင်းပြီးပြီးကျင်မဲ့ကိုတစ်လတစ်ကြိမ်နဲ့ကိုကကိုတရားမှတ်လိုက်တာနော်ဒါကဘင်္ဂလားဒေ့ရှ်နိုင်ငံသွားမလို့မသွားပြတာနဲ့မလို့ထိုင်းမှာကတစ်လတစ်ကြိမ်နဲ့ဒါကတော့ကျင်မဲ့ဘာမှဝိုင်းနေမှာတရားဟောတရားပြတယ်မလုပ်တော့ဘူးတဲ့တက်တက်ကိုတရားမှတ်တာ အဲဒီလိုတော့ကြတဲ့ခင်ဗျာဒေသကြီးရတယ်ပဲတရားတွေတရားဟောပြီးတော့ငါ့မှာလုံးလို့ရှင်နေနေနေမကောင်းဘူးအနည်းဆုံးရှင်ပြတယ်6နိုင်ပြအောင်ပါနော်ဒီထိုင်းတို့ထိုင်ဝမ်တို့ပနာဘုံတို့ဒီအင်ဒိုနီးရှားတို့သွားတဲ့ခါကျတော့သူကစနစ်ကလည်းကောင်းတော့ရှင်ပြရင်တနေ့6နိုင်ကြောအောင်မလို့ရတရားတွေရှိတာပေါ့နော်တရားတွေရှိတာတရားတွေရှိတာသို့တော်လည်းပဲဒီမဲ့ရတဲ့ချိန်မှာတနေ့ကို6နိုင်ရအောင်ပြန်ပြန်လုပ်ထားပြီးတော့မှတ်တာနော် တနေ့6နာရီအဲ့ဒီနောက်ပိုင်းပုံအင်္ဂလိပ်ကသင်ပြီးတဲ့နောက်ပိုင်းမှာနော်အဲ့ဒီ2005ခုနှစ်နောက်ပိုင်းမှာဒီနေ့ကို6နာရီအမှတ်မယ်လို့ပြောပိုက်ဒီနေ့တော့ဘာလဲပထမအစတော့သူကမှတ်ပြစ်နောက်ပိုင်းတော့ဘုံတော့တနာရီလုံးနိုင်တော့ရပါတယ်ဘာကြောင့်လဲဆိုတော့တရားစစ်တာနဲ့ဥပဒေတော်လည်းမရှိတော့ဟိုကိစ္စဒီကိစ္စတွေလောက်ရတာနဲ့နောက်တော့တနေမှာလည်းခင်ဗျာအသာမလေးလုပ်ချင်တော့ဓမ္မတနာပြည်ကျွန်တော်လေးသတောက်တွေစီမံရတာအဲဒီအဲဒီလောက်ရတာပြန်ရေးရတာဆိုတော့လုပ်တွေချုပ်လာတယ်ဗောနော်ဒီနေ့ဝါတော့အဲ6 6နာရီကျတော့နည်းနည်းရော့လာတော့နော်ဟိုထိုင်းမှာရှိတဲ့ကာလကတော့တစ်နေ့ကို6နာရီ9နာရီ7နာရီလောက်ရအောင်နော်ဒီပြန်လာရင်တော့ဒီမှာရောက်တော့အဲကြောင်းကိစ္စတွေရေးရေးတာကိစ္စတွေလည်းပေါ်စာအုပ်လည်းထုတ်ချင်တာနဲ့ပေါ်ဒီကနေ့အဲ့ဒါလည်းဝါတာနဲ့အဲ့ဒီတော့ဒီမှာတော့ဟိုမှာလည်းမှာလို့ဒီ6နာရီတော့ပြည့်တယ်ဖြစ်တာပေါ့နော်အဲ့ဒါလို့တရားမှတ်တော့ပေါ့နော်ဒီအခက်အခဲတွေတော့သင်များလည်းတွေ့တာပါ နော်ဒါပေမဲ့ရင်ထဲမှာလုံလဝိရိယလေးပဲဒီလိုတဏှိတန်သုံးပြတာတော့ငါဒီတရားရအောင်မှတ်မယ်နော်ဒီတရားတော်တွေငါသိအောင်လုပ်မယ်ရအောင်မှတ်မယ်လို့တဏှိတန်ပြတာတော့မှတ်ဖြစ်တယ်မှတ်ဖြစ်လေပူကျင်တတ်တယ်တရားရဲ့နော်မှတ်ဖြစ်လေပူကျင်တတ်တယ်တဲ့ဒါရမြ2005ခုနှစ်ကနေစမှတ်လိုက်တာဒီ2013လောက်ကျတော့တော်တော်ကိုဒီထဲမှာကျင်တတ်သွားပြီတော်တော်ကိုကျင်တတ်သွားပြီအခက်အခဲဆိုတာလည်းဘောနော်တရားဆိုင်ဆိုတာမရှိသလားပါ ခုချိန်မှာသင်္ကဘုရားသဘာတော်နာရကျနာကြိုက်တာခဲတာတွေထိတ်ထွက်တာတွေမနိုင်လို့ဆိုတာတွေ့ရောမရှိတော့ဘူးကိုလည်းသင်္ကလည်းဒီကလည်းဒီကဘယ်တော့မှတ်တာပဲထိုင်နေပေါ့နော်ဒါပေမဲ့လို့ပေါ်တယ်လေပေါ်မှာအန်ဆက်မှလည်းလို့ရှင်ဘာမှဟိုဘုန်းတော်ပြောပါတဲ့တော့ကြောင်လုံးကြီးကိုလည်းငါလည်းပြင်မှာဒါလည်းမနဲ့ခွာလိုက်တာလို့ပါပဲဒါရီတော့သူဖက်တဲ့စိတ်တွေပြတ်တဲ့စိတ်တွေဆိုတာလည်းပဲသူကသူကလည်းရှားပြီးတော့ကြောက်ပါတာပဲအောင်တဲ့မသိတဲ့မှာတက်သွားအောင်မှတ်လို့ရတယ်နော် တဲ့သွားမှလို့ရတယ်မိမိခုနတရားလို့တွေရှိတော်လည်းပဲတော့မှတ်တဲ့အချိန်လေးမှာမှတ်လိုက်လို့ရှိရင်အောက်ထပ်မှတ်တဲ့ကိုကိုက်သွားမှတ်လို့ရတယ်နော်အဲကြောင့်လို့တရားဖတ်လိုက်တဲ့အကျိုးကဒါရီအရှင်ပြားကိုချက်ချင်းရအောင်လို့ချိန်ရတဲ့ချက်ချင်းတော့မရဘူးဟိုသတ္တမတဲ့ကာလတွေမှာဘောတော်တွေကအခက်အခဲအများကြီးရှိပါတယ်နော်ဒါရကျင်နာကြိုက်တာခဲတာတွေသိနာမိတာတွေသိကြတာတွေနော်ဟိုပြင်းရင်ဝဲတာတွေတကယ်လို့လည်းတော့မပြင်းတဲ့တော့အဲ့ဒါသိကိုပေါ်တတ်ပါဘူး အဲ့ဒါကြီးတော့ပေါ်ရတာပဲလေလောဘဒေါသမောဟစိတ်တွေလည်းပေါ်ရတာပဲလည်းရှိရတာပဲနောက်တော့တော်တော်တရားကောင်းသွားတော့လွယ်သွားတယ်နော်အဲ့တော့ဒီမှာလောကကပြောတာအခုကတရားရောယောဂီတွေလာပြီးတရားမှတ်နေလို့လားရှင်ပြတဲ့တရားတွေကြားရတကယ်တော့ရှင်ပြပုဂ္ဂိုလ်ပဲသုံးပြတတ်ပါစေရှင်ပြကိုတကယ်ကိုသုံးပြမယ်ဆိုရင်ရှင်ပြကိုယ့်အမှုတရားလေးပဲဖတ်ချင်ပါတယ်ရှင်ပြတော့တရားမှားတာတကယ်လည်းမရှိဘူးတရားရတာလည်းတွေ့ပြီးတွေ့ပြီးဆိုတော့လေတရားမှားတာလည်းပဲတကယ်လည်းမရှိတော့ဘူး တရားရတာလည်းပဲဖတ်ရင်းတွေ့ရင်းတွေ့ရင်းပိုင်ဖတ်ချင်ရင်ဗောလေနောက်တခါလေတရားပါတဲ့အရာသာတွေလည်းပဲကောင်းပြီးကောင်းပြီးဆိုတော့ယောဂီတွေလာလို့လာမှာကိုယ်မှလည်းဒါဘုရားသာတော်ဖြစ်နေတယ်ဆိုတော့အမှတောင်ရှိတယ်ဒီလိုစိတ်ကလေးနဲ့ပဲဒီလိုစိတ်နဲ့ပဲရှင်များတို့ကြိုးစားပြအောင်ရှေးရှင်များရဲ့ဒီဌာနနဲ့ဘုရားသာပါဆိုရင်ရှင်များတော့ကိုယ့်အမှုတရားတွေရှုနေတယ်တရားတွေမှတ်တယ်လုံလည်ချမ်းသာပဲ မှားတာလည်းယုံနာမှားတဲ့အဖြစ်ကိုရှုတာပဲတဲ့ဒါမှမဟုတ်လောဘဒေါသမောဟကင်းနေတဲ့အချိန်လေးတွေမှာနော်လောဘဒေါသမောဟကင်းနေတဲ့အချိန်မှာယုံနာရဲ့အဖြစ်ကိုမြင်နေတဲ့အခါမှာအဲ့ဒီပိရိယရောမသက်သာဗျာနော်ရတော့ရတော့သမတိခန္ဓာနာဝိရဗျာလည်းပိရိပါပေါက်တာအမတ္တဝိသနာတံမိမိယုံနာဓမ္မတွေရှုနေလို့ယုံနာဓမ္မတွေဖြစ်တဲ့ကိုသုံးသပ်ပြီးတဲ့အခါမှာမိမိဖြစ်ပြနေတဲ့ဒီပိရိတဲ့ကလေးဟာလည်းပိရိပါပေါက်တာတဲ့လက်သက်ဝမ်းတော်တဲ့စိတ်ကလေးဟာ ဒါအမတ္တတဝိသနာတံတဲ့မတရားနိဗ္ဗာန်ကိုမြင်နေရတာပဲတဲ့နော်ချမ်းသာခြင်းတစ်မျိုးပဲမတရားနိဗ္ဗာန်ကိုတွေ့နေရတာတဲ့ဒါတော့ဘုန်းတော်ယောဂီကမိမိရဲ့လောကီအာယုံကာမဂုဏ်တွေနဲ့ရှင်ပြီးတော့တရားရတာတွေလည်းပဲတိုက်တော့တွေ့မိသွားလို့ရှင်တာဒါရှင်လို့ရမှာနော်ဒါမှမတွေ့သေးဘူးဆိုရင်လည်းရှင်တဲ့လူပြောတာလည်းပဲမယုံမယုံတရားပုံမြင်လို့ဖြစ်နေမှာနော်မယုံတရားပုံမြင်လို့တဲ့နော်ဘာလို့ဒါမှပေါ်မှာလည်းလမ်းမပြီးတာဟုတ် ဘုန်းတော်အမေရိကန်ရောက်တဲ့ပုဂ္ဂိုလ်များအမေရိကန်နိုင်ငံဘာဒါတွေချမ်းသာကြွားရတယ်ပြည်တော်လည်းပြောရင်တော့မယုံနဲ့တရားတော်ကိုမှမရောက်ဘူးလားဟုတ်နော်မရောက်ဘူးတော့လည်းအကြောင်းအကြောင်းအမ်းလို့ပေါ့အဲဘုန်းတော်တရားရတာတွေပြကြပြီတယ်ပဲနော်ဒီရရတာတွေပြကြပြရတဲ့ပြောကြတယ်ဆိုပုံမှန်မတွေ့ဘူးလေအကြောင်းအမ်းဒါရှင်တော်ကလည်းဒီလိုဖြစ်ကြတော့ဒါကဘုန်းတော်သိပ္ပစံလာပြီဘာလို့ရှင်တော်လည်းတရားတွေတော့တရားမထုတ်ခင်တော့သာရီတင်တော့ဒီသာရီတင်တော့ဘုန်းတော်ကဒီ ပါဠိတော်ထားကြတယ်သင်ရတာပဲလေပါဠိတော်ထားကြတယ်သင်ရတော့အဲဒီမှာမြတ်စွာဘုရားဟောတဲ့တရားတော်တွေကိုယ်လည်းဘာမှတွေ့လို့မရှိတော့အဲဒီစာပွဲတင်ဖို့လည်းသင်ရတာဖိုင်းနိုင်ပါတော့စာပွဲတင်ဖို့လည်းမှတ်ရတာဘာမှလည်းရတာမရှိနော်မှတ်ရတာဘာမှလည်းရတာမရှိသင်ရတာရတာမရှိစာပွဲရှေ့ဘုရားပွဲတိုင်းလိုက်မှတ်နေရတာဘာလဲဓာတ်တော်ပြည့်စည်တို့အကြောင်းအရာတော်ကြီးဒါဒါဓာတ်ပြည့်စည်တွေတို့ရုပ်တော်ဓာတ်တို့ရုပ်ပြီးဓာတ်တို့လိန်တို့သာသီဘုရားတွေပေါ့နော် အဲ့ဒါကစာရေးဖတ်တဲ့ခါမှာလည်းဒီစာပွဲတင်ဖို့လည်းဖတ်နေရတဲ့အတွက်ကြောင့်မလို့တဲ့ရတာမရှိနောက်ဒီဘုံတရားထုတ်ပြီးတော့မှဘာတွေဖတ်လိုက်ပါလားဟဲ့ဆောက်ပြောတဲ့တရားတော်ကြီးဟာသစ္စာလေးပါးလွတ်တယ်ဆိုတာမရှိဘူးတဲ့နော်အပမာရတရားလွတ်တာမရှိဘူးဖတ်လိုက်ပါလားဘယ်တရားဖတ်လိုက်ပါလားဘယ်ပဂရိဖတ်လိုက်ပါလားရတာကြည့်ပြီးတော့ကောင်းနေလိုက်တာအဲ့တော့အဲ့လိုရတာကြည့်ကောင်းသွားတဲ့အခါကျတော့ဘယ်စာမလဲမဖတ်ချင် မြတ်စွာဘုရားတရားတော်ကလွဲသွားလို့ရှိရင်အဲ့ဒီတခြားစာတွေကရတာလည်းမရှိတော့နော်ရတာလည်းမရှိတော့ဘဲမြတ်စွာဘုရားတရားတော်ရေးတဲ့ပုဂ္ဂိုလ်တော်မှာတကယ်လေးနဲ့ရေးတဲ့ဆရာတော်ကြီးရဲ့စာတော်ကိုဖတ်လို့ရဟောပြပြနဲ့ဟောဒီဟိုရေးဒီအသွေးလျှောက်ရေးတာလို့ရှိရင်တော့ဟိုဘုဒ္ဓရာပြတော့ဗာလိရေးတာလည်းတော့ဘာတော့ဖြစ်ပါလေဒါမှမဟုတ်ဟိုကျမ်းတဲ့လက်ကလည်းဖြစ်တော့ဟုတ်တော့နော်ဟိုရှင်ဘုရားကတော့ဇာတိတရားတွေကမ္မဋ္ဌတရားတွေ ရေးတဲ့စာအုပ်တွေရောဘာလို့ကြောင်းကြောင်းနေရှင်တော့သူတို့ဘာတွေရေးကြလဲဘာတွေတွေးကြလဲဘယ်လိုနားလဲကြလဲပေါ့နော်အဲဒီလိုနေရတာဘာဖြစ်တာပေါ့နော်သို့တော်လည်းပဲတကယ်နဲ့စစ်သားကယူဖို့ပါဘူးကြာစိတ်မလွယ်ဘဲနဲ့တချို့တရားတွေကြားလည်းပဲစိတ်မကောင်းတာတွေပြည့်စုံတာတွေမမှန်တာတွေအများကြီးပါနော်ဘာလို့လဲဆိုတော့စာပေရည်မပြည့်စုံတာလည်းပါတယ်တရားပြည့်စုံတာလည်းမပြည့်စုံတာလည်းပါတယ်အကျိုးပေါ်ပဲမပြည့်စုံတာလည်းပါတော့နော်လိုနာလေးတွေရှိတာပေါ့နော်လိုနာလေးတွေရှိတော့ ဒါကျင်များတော့လူတွေကတော့ပဲပြောလိုက်ပါလေဒီတော့မယူပါတကယ်ဆရာကြီးတွေရဲ့တာမီရတော့ကျေသနာကိုနဲ့ကောင်းတာပေါ့နော်ကျေသနာကောင်းတော့အဲ့လိုဆရာကြီးရေးတဲ့တာတော့ရှင်များလည်းယူပြပါလေဖတ်ပြပါလေနော်အဲ့တော့တရားတွေဖတ်ပြသွားတဲ့ခါကျတော့လည်းပဲနော်ဒီဘုရားတရားတွေခံပြီးသွားတာလည်းပဲမြတ်စွာဘုရားတရားတော်တွေပဲအကြမ်းပါရှိတော့တာပဲနော်ပြောတာတော့ဒါတွေပဲတက္ကະတည်းလေးပဲဒီကျုံးနဲ့ဓမ္မတွေအကြောင်းပဲနည်းနည်းချင်းချင်းအကြောင်းပဲ ပူခြင်းနာခြင်းသိခြင်းအကြောင်းပဲလောဘဒေါသမောဟကိလေသာတွေအကြောင်းပဲနော်ဘဝတန်တရားတွေအကြောင်းပဲဘာလောဘဒေါသမောဟတွေအကြောင်းပဲဒါတွေပဲထက်ကတည်းလေးပဲအဲထက်ကတည်းလေးလေးပဲထက်ကတည်းလေးလေးပေါင်းနေတာနော်ဒါမှမဟုတ်ဘုန်းတော်ဒီမှာယောဂီနဲ့ကြည့်ကြည့်ပေါ့ဘုန်းဒီမှာလည်းဘက်ကောင်900ရဟောတယ်နော်ဒီရက်နဲ့အစ်စ်တွေအတွက်အကျင့်ဟောပြီးတယ်ဒီနဲ့အစ်စ်ယောဂီပေါ့ဒီနဲ့အဟောင်းယောဂီအတွက်ကျင့်ဟောပြီးတယ်မြန်မာယောဂီအတွက်ကျင့်ဟောပြီးတယ်ထိုင်းနိုင်ငံလေးတွေဟောတယ်ကျင့်ဟောပြီးတယ်ဒီဘက်ကောင်900 ဒီဒီလိုအစ်စ်တွေဟောပြီးတော့ဟောင်းနဲ့လာနာချတာပဲတဲအောင်နာချတာဘူးနော်အဲ့တော့သူတို့တွေဘုန်းတို့တွေကတဏှာကြီးတော့ဟောလို့ရှိရင်လည်းပဲတကယ်သိပါလည်းပါဟောပြတာသူကလည်းပဲတကယ်ယူတည်သေးတာကနားတာလေဗမာတွေကျတော့ဘုန်းတို့တရားဝဲတွေကျင်းပါကြတာတရားဝဲတွေကျင်းပါတော့ဟောတရားလည်းအားထုတ်တာလည်းမဟုတ်ဘူးသတိသမားလည်းမရှိဘူးဟောတဲ့တရားတွေလည်းနှလုံးသွင်းတဲ့အခါကျဟိုကြည့်ကြည့်ကြည့်တရေသာဘုံသားတွေပြည့်ကုန်တာလက်လို့စကားပြောတာလည်းပြည့်ကုန်တာနော် တကယ်ကြောင့်ဘုန်းသားလေးတို့တော့ဘုန်းကြီးတရားဟောတာမှသိမကြသေးဘူးတခါလေးဟိုလူတွေကတခါရိုးရိုးနဲ့သိမပါလို့ဖြစ်ကုန်တော့တဲ့ဘုန်းကြီးဟောတာခက်တွေ့အောင်ဒီမှာဒါကြောင့်လို့အကျဉ်းသက်တော့တရားတော့ဟောပြပါမောပြတာတော့မောကျလို့တော့မဟုတ်ဘူးပေါ့နော်ဒီလူတွေကသတိသမာဓိလည်းမရှိဒီဟောမဲ့တရားရဲ့ရုပ်နဲ့နဝရရဲ့ဖြစ်ပျက်တဲ့အကြောင်းတွေဆိုတော့သူကလည်းနားမဝင်နားမနဲ့နားမတော့ကိုလည်းအာရီပေါက်လိုက်တာဟောတရားနာကျင်တဲ့ပုဂ္ဂိုလ်ကြီးကတော့ကြည့်လိုက်တယ်ဟောတာရတာရှိတာနော် ရှင်ဘုရားထမ်းတော်သွားဟောတော့ဒီရှင်ဘုရားလည်းသာမွေးတွေလည်းပြရအောင်ဘယ်ပြိဋကတွေတော့အကုန်တော့မဖတ်ဖြစ်ပါဘူးနော်သာမွေးတော့ပဲဈာန်တော့ပဲဖတ်ဖြစ်တာဟောသူကနာကျင်တယ်ဆိုတာနဲ့အကျံပြတော့တန်ရုံးတွေလည်းကုန်ငန်းပြီးပါပြီတန်ပါဠိကိုလည်းဟောလိုက်ရတာတေဘုဒ္ဓတွေလည်းပဲကုန်ငန်းပြီးနော်ဒီသမားနေ့ကလည်းပဲကုန်ငန်းပြီးသွားပြီဒါလည်းကောင်းတဲ့တရားကိုအဲ့ဒီမှာကိုယ်ကနေကြရမှာကောင်းလို့ရလေးတွေနော်ကိုယ်ကနေကြရမှာကောင်းလို့ရလေးတွေတဲ့ဒီလိုပဲကလေးလည်းဒီလိုအကြည့်ကြပြီးတော့ ဒီကနေ့ပဲရဒီလိုလေးပဲကြည့်ပြီးတော့ပေါ့နော်ဟောရတော့ပြန်တဲ့ခေါဏမေတ္တာနေကဲနောက်ရနေကဲဘုရားနေကဲဒီသုံးခုကတော့တော်တော်ကိုကိုမှန်ကိုပြီးတာသူရတဲ့ခါလဲဒါအားကောင်းလိုက်တာသူတို့တွေကပါဠိသာပြီးမသိရတော့အလုပ်ပေးရမယ်သက်ပြီးဟောတော့ကောင်းလိုက်တာနော်အကျဉ်းသားလေးဒါဟောရပဲရှင်ပြအိမ်မှာနော်နှစ်လတရားပြတာနှစ်လလုံးဟောခိုင်းတာရပေါင်း60လောက်ကို60လုံးဟောရအင်္ဂလိပ်လိုဟောတာမဟုတ်တကယ်ပြန်ဟောရတာနော် ရက်ပေါင်း60တဲ့တကယ်ပြန်ဟောတာသူကလည်းမမောပန်းတာရှင်ပြားကလည်းမမောပန်းဟောတာဒါကျဲနေတော့ကောင်းလို့တဲ့တရားလေးနာပြီးတော့ဒါလည်းအဲ့ဒါရှင်ပြားလည်းပြောတယ်ငါလည်း55လောက်ဆိုရင်ရက်ချင်ပြီလို့ဒီပါရသွားပြီရက်ချင်ပြီရှင်ပြားလည်းတရားလည်းကိုလုံးချင်တာလုံးပါလေတဲ့ရှင်ပြားဒါလေးဟောပြီးလည်းပဲနာဘူးဓမ္မတဲ့ဒီကြားရနာဘူးလည်းပဲပြောလို့ထပ်ပြီးတော့နာကြပါလေထပ်ဟောပေးပါဦးကြွအောင်လူလည်းပြောသေးတယ်ပေါ့နော်အဲ့ဒါဒီကြားရကဒီလို မိမိလည်းသိသွားလို့ရှိရင်တော့နားတာရောထားတာရောလုံထံကိုကောင်းသွားပါပြီတဲ့ကောင်းသွားပြီနော်တော်နေနေဘုန်းတော်ပြောနေတာကတော့ဘုန်းတော်ရောင်းနေတာတရားအောင်ခြင်းအောင်မြင်နေတဲ့ခီးပိုင်းကတော့အေဒီသုဘုဒ္ဓဘာသာမိမိမျက်လုံးကိုရအောင်ထိပါမိမိရဲ့နာနှာခေါင်းအစခိုးစိတ်ရအောင်ထိပါတရားအောင်မြင်ခြင်းနော်ရအောင်ထိနော်ရအောင်ထိအဲ့လိုနေတရားရတာတွေ့လာမယ်တဲ့ တရားတွေအောင်မြင်လာမယ်နော်အဲ့တော့ဇာတကနာဝေဒနိမတ္တိယူတာတဲ့ဒါလည်းသူစားစားကိုယ်တိုင်းချင်းနဲ့စားရမယ်ဒါကြိယာမျိုးတော့ဝိရိယနဲ့ကျူးစားအားထုတ်ရမယ်လုံးဝပြုရမယ်တဲ့မျက်နှာစွာအတကယ်တွေ့လည်းပဲတော့မစိုးရဘူးမရနဲ့အဲ့လိုဆိုရင်ဘုံတော်ယောဂီများတော့တရားမောင်းမြရအကြောင်းမရှိဘူးနော်တပတ်ပဲအားထုတ်အားထုတ်ဒဲပဲအားထုတ်အားထုတ်ဒလပဲအားထုတ်အားထုတ်တဲ့တရားလေးမောင်းမြရအကြောင်းမရှိတရားရတာလေး မတွေ့စရာအကြောင်းမရှိပါဘူးတဲ့နော်အဲလိုမှမဟုတ်လို့ရှိရင်တော့အဲဒီခေါင်းကမင်းများမျက်စိလည်းမထိနိုင်ပါးစပ်လည်းမထိနိုင်နော်နားလည်းမထိနိုင်ကိုယ်လည်းမထိနိုင်စိတ်လည်းမထိနိုင်တော့ဂျာအေးသူမေရဒီနေ့ဒီနေ့မှန်ရင်မှန်ရင်ပဲရုပ်နဲ့ဓမ္မတွေပြည့်ပြည့်မတွေ့ပဲနဲ့စိတ်တွေတွက်တာလည်းပဲလုံးဝပြီးတော့ဒါရည်နဲ့ပဲတဲ့လုံးဝပြီးတော့ဘာဖြစ်ပြန်မှမသိဘူးနဲ့ကြာတော့ဒါလည်းငင်းငွေတော့သွားနေတာနော်ကြောင်းလို့ဘုန်းကြီးယောဂီများ တရားနာတဲ့အခါမှာဘောနော်လူရင်းလူချင်းဒီတရားတွေနာလဲနာရမယ်မှတ်လဲမှတ်သားရမယ်လိုက်လဲလိုက်နာရမယ်တဲ့ဒီဟောနေတဲ့တရားတွေဟာငါအကျိုးတွေဖြစ်တယ်တဲ့ငါရဲ့တရားတွေဖြစ်တယ်ငါတရားအောင်မြင်ဖို့တွေဖြစ်တယ်ဒါတွေအလုံးနဲ့အရေးကြီးတာလို့တလုံးပြောရင်ပြောတိုင်းပါဘောနော်အမြဲတမ်းဘုန်းတော်မှတ်ထားပြီးတော့ကိုမှတ်နိုင်တော့ပြိဖတ်ပါနော်အဲကိုမှတ်နိုင်တော့ဆိုတာကဘုရားတလားပဲရတလားပဲမှတ်ပေါ့တလားရတလားပဲမှတ် အကျိုးတွေရှိပြီးတော့ကောင်းတာပါသိကြပါတယ်တဲ့ဒီလိုလုံးမှတ်နေတာလေနော်ထိုင်မှတ်ဉာဏ်ရှောက်မှတ်ကိုယ်သာမှတ်တယ်ဆိုဘလောက်ကျိုးတွေနားလိုက်တယ်နော်ဒီနေ့ကောင်ကထိုင်မှတ်ဉာဏ်ရှောက်မှတ်ဒူရီမှတ်ဒါလည်းမှအိတ်လည်းမှအကုန်မှတ်နေတာလေနော်တောင်းလို့ကောင်းလို့ကာရဏလည်းတော့လည်းကြွားပြီးတော့အော်ယောဂီတရားမဲ့တယ်ဒါကြောင့်ဘူးဉာဏ်ရှောက်မှတ်တဲ့ဉာဏ်ရှောက်မျိုးလုံးဝဝူကြည့်လိုက်ကြည့်လိုက်ဒါလည်းဝူကြည့်လိုက်ကြည့်လိုက်တရားထိုင်ပြီးတော့လည်းတရားလည်းတော့ပတ်ပါရဲ့ ဒီလည်းပြီးအောင်တတိရုပ်ပြည့်ကိုဖွင့်ပြီးတော့တကားလည်းလက်ဒီလည်းရုပ်ပြည့်သိနာသွားလိုက်ဈေးကားတော့လည်းဟောအိပ်ပေါင်းနဲ့ဖားပေါင်းနေကြတာဟိုအလိုအောင်ပြီးရှင်မြတ်သွားကြည့်ရုပ်ပြည့်သွားကြည့်အော်ဒါကြောင့်လည်းဒီနေ့လည်းလဲကန်လဲကန်နဲ့ထိုလေးတစ်ပေါင်းထိုလေးတစ်ပေါင်းဖြစ်နေတာကိုနော်ပါလိုက်တာတဲ့ဘတ်တော်ပါရတာပြီးလည်းပြီးတော့ရုပ်ပြည့်ဆိုတဲ့တကားလည်းမျိုးလုံးနဲ့ဖွင့်လိုက်တာပဲလက်ဒီလည်းအမှတ်ပါနဲ့ပြောလိုက်တာပဲထားလိုက်တာပဲဈေးသွားတော့လည်းအိမ်နာသွားလိုက်တာပဲဈေးလည်းသွားတော့လိုက်တာပဲတကားလည်းပြောချင်ပြောလိုက်တာပဲကြည့်တာလည်းကြည့်လိုက်တော့ဟော အိပ်ပေါက်နဲ့ဖားပေါက်တွေကိုဒါကြောင့်လည်းဉာဏ်ပိုင်မှတဲ့ကိုတရားရဲ့လုံးလက်ခတ်နေတာကိုလိုအပ်အောင်မပြီးတာပေါ့နော်ဒါပဲပြောတာဒါဒီလိုလည်းသိဉာဏ်မှနေမှလည်းမျိုးလုံးကလည်းလေးအောင်များမကြည့်နဲ့အကုန်ကြည့်တော့တာပဲအကုန်ကြည့်တော့အကုန်ပြီးတာပေါ့နော်အကုန်ကြည့်နေတော့အကုန်ပြီးတော့တာတဲ့အကုန်ပြီးတော့တရားနဲ့အကုန်ကလိုက်ကြည့်တယ်ကိုယ့်ရဲ့ရုပ်နဲ့ဓမ္မတွေတော့အကုန်မသိတော့ဘူးအကုန်ကတော့ရေးတာတော့ဒီလိုပါပြနေရတယ်လို့အကုန်ပြီးတာပေါ့ဓမ္မနဲ့မှပါပြနေတယ်အကုန်ပြီးတယ် ဒါပေမဲ့ကိုယ့်ရဲ့နာမတွေကတော့အကုန်မသိတော့ဘူးတဲ့ဘေးမှာတော့အကုန်မသိဖြစ်ကုန်ဝဲရောက်တော့မျက်ကိုယ့်ရဲ့နေသိတဲ့စိတ်ကဘေးမှာပဲရောက်နေတာတဲ့မိမိရဲ့ရုပ်နဲ့နာမတွေပေါ်မှာပို့လို့မရဖြစ်နေတာကိုတဲ့နော်ရုပ်နဲ့နာမတွေပေါ်မှာပို့လို့မရနေတော့ကိုယ့်ရဲ့ရုပ်နဲ့နာမတော့မသိဘူးကြံလာတော့အကုန်သိပြီးတော့အကုန်ရှုနေတော့တာဘေးရှုတော့ရှုနေတဲ့ခါကျတော့ဘာလို့ပြိဿမကုန်မနဲ့ပြိဿမှာပွားနိုင်တာတဲ့ကြောင့်လို့ဘုန်းတော်ယောဂီကပြိဿပုံအောင်လဲအောင်ပါအောင်တဲ့အေးကြီးလုံခြုံရမယ် လူသားအားထုတ်ရမယ်အသာသာတွေလည်းခိုင်းခြင်းနဲ့စားရမယ်ကြက်ကြက်ကြီးတဲ့ကောင်လည်းနောက်မထုတ်ဘဲနဲ့တဲ့ရှေ့ဆက်ပြီးကြိုးစားအားထုတ်ရင်ဘုံတို့ယောဂီတရားတွေပေါင်းမြင်တရားပေါင်းမြင်တဲ့တရားအကြောင်းမရှိပါဘူးတဲ့အောင်ကိုအောင်မြင်ရမယ်တဲ့အောင်မြင်အောင်အားထုတ်နိုင်ကြပါစေလို့တိုက်တွန်းပြီးဒီမှာပဲတရားတွေကိုချုပ်ပါတယ်သာသာ